ခေါင်းမအောင်ကျင့်တဲ့သင်္ဃာတခုပါဏာတိပါဒခေါင်းမအောင်ကျင့်တာကတခုအာရိဏဒံခေါင်းမအောင်ကျင့်တာကတခုအပြမစရိယခေါင်းမအောင်ကျင့်တာကတခုမုသာဝါဒခေါင်းမအောင်ကျင့်တာကတခု၅ခုပြီးပါ44ပါးရှိတာထဲမှာ၅ခုပဲပြီးပြီ အဲကျန်တော့54ပါးက9နှုတ်တော့39ပါးကျန်နေတော့ဒီနေ့ဒီဒုနာဝါစာအောင်းမအောင်ကျင့်ပုံမှာစပြီးတော့ဟောရမယ်ဒီရထားတာကတော့ပိဒုနာဝါစာဘုဒ္ဓဝါစာသံဖပလာပဗိဇာပြာပါရဒီနေ့9ပုဒ်လောက်ပြီးရင်တော့ကောင်းမယ်လို့မှန်တယ်ဘုမနာမဘုမနာကမပြောတော့ ဒါမှနောက်တည်ညွတ်လာကြကြတော့မိစ္ဆာတရား10ပါးနဲ့သမထတရား10ပါးဟောတာ။ဒါနဲ့ပြီးအောင်ဟောရမှာနောက်ဆုံးအတိအအတူချုံးတယ်ဟောရသင်ကတော့ဒီနေရာကြည့်တယ်ဒီမိုင်းကြောကြောဟောဖို့ရတယ်မှန်တယ်ပြောကြရတယ်တော့တော်တော်များတယ်။ဒါလည်းမှ ံလေထဒီဒုပါရဝါရရင်ညစွာဘုရားဒီလိုဟောထားပါတယ်မရေပိတုနာဝါစာဘဝေသတိမယမေသာပိတုနာယဝါစာယပတိဝရဒဘဝေသမာအတိမလေခောကရဏီယောစိတ်တုပါစိတ်တံဥပါရေတဗံ ဗေမလိခာခြင်းကိုမကျင့်နိုင်ကြတော့တခြားတစ်ပါးသောပုဂ္ဂိုလ်တို့သည်ဘိဒုနာဝါစာသူနှုတ်ဦးတို့ဤခင်မင်းရင်းဤကြံချစ်ခင်ကြည်ညိုခြင်းကိုပျက်စီးတတ်သောဂုံတိုက်စကားပြောကြလေရှိကုန်သည်ဘွေတန်သည်ဖြစ်ကုန်တံဣဒ္ဓဤတို့သူတို့ဘာတို့က ya na na na dị otaayaarri ibunaya waha oozgoz jimabiwerd jizi uhgo bụ amti ro lgognakamzi dji nụ heozia diirissgo သူတော်ဘာတွေကတူနဲ့တူချင်းချင်းရင်းနှီးဖြစ်ခင်ကြီးညိုနေတာတွေကိုမခင်မအောင်မရင်းနှီးအောင်ဖြစ်ကိုညိုမှုပြအောင်တူနဲ့တူနဲ့ကြွဲကြအောင်မသိမတင်ဖြစ်အောင်ဘုံကျော်စကားပြောကြလိမ့်မယ်တဲ့ပြောကြမှာပဲအဲဒီလိုပြောကြမယ်နေရာမှာငါတို့ကတော့ဘုံကျော်စကားမှသင်ကြောင်ကြမယ် ထိုကိလေသာခေါင်းပါလေခြင်းပြရမယ်ဘုံညောစကားမှာရှင်းကြောင်းနေခြင်းဖြင့်ဘုံညောစကားပြောတဲ့ကိလေသာခေါင်းပါတာပေါ့သီလအကျင့်နဲ့ဆိုရင်ဝိတိတ်ကမကိလေသာနှုတ်ကယူလွန်ပြီးပြောဆိုတဲ့ဝိတိတ်ကမကိလေသာခေါင်းပါပြီးတော့သွားတယ် သမာဓိကျင့်ဖြင့်ပရိယုထံစိတ်ကူးတွေမှာဖြစ်ပေါ်တဲ့လူတော်ဘာတွေဘုံချောခြင်းနဲ့စိတ်ကူးတွေနာလာတွေကျင်းကျင်းပြီးတော့သွားတယ်ဝိပဿနာပညာဖြင့်အနုတ္တယကိလေသာတွေအဲဒီလိုလူတော်ဘာတွေကိုဘုံချောလို့တဲ့ဒေါသပြဋ္ဌာန်းတဲ့စိတ်တွေအဲဒီစိတ်တွေ အဲဒီကိလေသာတွေလုံးဝမဖြစ်နိုင်မယ်နဲ့ငြိမ့်ပြီးတော့သွားအရိယာမဉဏ်ရောက်တဲ့အခါကာလကြတော့လုံးဝငြိမ့်ပြီးတော့သွားတယ်အဲဒီလိုငြိမ့်သွားအောင်အသင်းစင်ငြိမ့်သွားအောင်လို့ဒီလိုကျင့်ရမှာဒီလိုစိတ်ကူးတွေဖြစ်စေရမယ်။ဒီညာတွေကဂုံကျော်စကားပြောကြတို့ကဂုံကျော်စကားမပြောဘူး။ဒီလိုစိတ်စိတ်ကူးဖြစ်စေရမယ်။ ဒုစရိုက်၁၀ပါးထဲမှာဘုံကျော်တယ်ဆိုတာလည်းသူကတစ်ခုပါဝင်ပါပဲဘုံကျော်တဲ့ပုဂ္ဂိုလ်ကသမဂ္ဂနာဝဗိတ္တာညီညွတ်နေတဲ့ပုဂ္ဂိုလ်တွေကွဲပြားအောင်လုပ်တတ်တယ်ဘိနာနာဝအနုဝဒတာကွဲနေတဲ့ပုဂ္ဂိုလ်တွေကွဲတဲ့ကွဲအောင်ကွဲကလေးကကွဲကြီးဖြစ်သွားအောင်နောက် ဒါလည်းပြန်ဆက်စားလို့မရအောင်လို့အာပေရတဲ့ဝဇ္ဇရတော်ကွယ်ပြားခြင်းနဲ့မူလျော်တယ်ဘုရားတွေတရားကြီးကွယ်ပြားနေတာပဲသူကြိုက်ဝဇ္ဇနန္ဒီအဲဘုရားတွေကွယ်ပြားနေတာသူနှစ်သက်တယ်ဝဇ္ဇကရမေဝါသံဘာတိတာ ကွဲပြားရာကွဲပြားကြောင်းစကားကိုသူပြောရတယ်ကွဲအောင်သူနဲ့သူနဲ့မပြင့်မပြင့်ဖြစ်အောင်ပြောရတယ်လောကမှာဒါတွေကတော့သူ့နေရာနဲ့သူပြောလေကြီးရတာပါပဲကျင်ကျဲတယ်လို့သူတော်ကောင်းတရားနဲ့မွေးလျောပြီးတော့နေတဲ့ပုဂ္ဂိုလ်တွေကတော့ကျင်ညာတော်ကောင်းတရားနဲ့မွေးလျောတဲ့ပုဂ္ဂိုလ်တွေသိဖို့တန်ဒီလိုဟာတွေတရားတွေနဲ့ကြီးလိုက်တဲ့အခါသူများတွေက ဒီလိုမသိမလျော်တဲ့ကိလေသာတွေအကုသိုလ်တွေပွားများနေတဲ့နေရာတို့ဒီလိုအကုသိုလ်တွေမသိရဘဲနဲ့နေရအမှန်ဘုဒ္ဓမာလားလို့အာရုံပြုပြီးဝန်တာကြအမှန်ကောင်းတယ်လောကဘက်ကနေကြည့်မယ်ဆိုရင်ဒီလိုဟာတွေကလုံတဲ့လုံထိုက်တဲ့အားတွေအနေအားဖြင့်ပဲစားကြပါလေဒီပြေကလည်းကမင်းနေပါရင်များသူတို့ဗေဒဥပ္ပေဆိုတာရှိတာကို ဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေစာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေကြွယ်ကြအောင်လုပ်ပြီးတော့နှိမ့်နေရလို့လို့ဇာရတမင်းကဝေသားလေးမင်းနဲ့ညီညွတ်နေတော့ဒီတိုင်းသွားတိုက်လို့ရှိရင်နိုင်မုံမရတော့ဂုံးတက်ရတယ်သူကပသာကာရဆိုတဲ့ပုံနာကြီးတော့သူကအတွေ့ရှိတော့နှင်ထုတ်တဲ့အနေနဲ့နှင်ထုတ်ပြီးတော့ဒီပုံနာကြီးအတင်းနဲ့ရိုက်နှက်ပြီးတော့ နှင်းတိုင်းပြည်ကနှင်းထိုးလေပြင်းနေတာပေးအဲဒီမှာဝေဒာလီကြီးရောက်သွားရောက်သွားတော့ဝေဒာလီကပုဂ္ဂိုလ်တွေကျိုးကပြောကြတယ်ဒီပုံနာကြီးကမကောင်းဘူးမယုံရဘူးသူလူလိုဖြစ်ခြင်းဖြစ်နေမှာလက်မခံကြနဲ့လို့ပြောတော့သူတို့ကလည်းဟာမဟုတ်ဘူးတဲ့တို့အကြောင်းပြုပြီးတော့တို့ဘက်ကနေပြောလို့သူနှင်ထုတ်ခံရတာတဲ့လက်ခံမှတော်မယ်ဆိုပြီးလက်ခံကြတာကို

ခုံးတိုက်စကားသူပြောတယ်သူကရင်လေးပြောတာသူကလွယ်လွယ်လေးဘာခက်ဘူးလို့ငုံနေကြတာများမင်းသားတယောက်ကိုခေါ်ပြီးတော့တယောက်တည်းခေါ်ပြီးတိုးတိုးတိတ်တိတ်မေးတယ်မင်းဘာဘာနဲ့သမင်းစားတာလဲဘာရင်းနဲ့စားတာလဲမေးတယ်မေးတော့မေးကမင်းသားတွေကသူဘာတိုးတိုးတိတ်တိတ်ဘာအရေးကြီးတာပြောရတယ်မသိဘူးဆိုပြီးမသင်္ကာတာနဲ့အဲ့ဒီမင်းသားခေါ်ပြီးတော့မေးကြဟိမင်းဆရာကြီးကဘာပြောတော့ကွာ ဘာမှမပေါ်ဘူးကွာအင်းကဘာဟင်းနဲ့စားခဲ့ရတယ်မေးတာပါဟုတ်ပါဘူးကွာမင်းတို့ကောင်းကောင်းမပြောတာပဲမင်းဆရာကြီးကအရေးကြီးတဲ့စကားပြောတာနေမှာပဲဆိုပြီးတော့အဲ့ဒီတယောက်တည်းမယုံမကြည်ဖြစ်လာဆိုတာဟုတ်သူကတော်တော်လေးရေကုန်တယ်ကသိခဲ့တာမဟုတ်ဘူးနောက်တစ်ခါမင်းသားတယောက်ခေါ်ပြီးတော့တိုးတိုးတိတ်တိတ်မေးကြဖြစ်မင်းတို့ဟိုလက်ထုံတော့ကမင်းတို့နွားနဲ့ကောင်နဲ့ထုံတာဟုတ်ကြလားဟုတ်ပါတယ်ဟုတ်ပြီလား ဟိုတရားမင်းသားတွေကမယုံကြည်လို့မေးကြ။အင်းမင်းဆရာကြီးကတိုးတိုးတက်တက်ဘာပြောတာတော့ကွာ။ဘာမှမပေါ်ကွာ။သူကလက်ထွန်းတာနွားနဲ့ကောင်လက်ထွန်းတာဟုတ်ကဲ့လားလို့မေးတယ်လို့ဆိုတော့မဟုတ်တန်ရကွာ။ဒါတော့တိုးတိုးတက်တက်ပြောမှမဟုတ်ပါဘူးမျိုးစား။မင်းလေးဝဲတာတို့မင်းမယုံလို့ဘာတွေပြောမှမသိဘူး။အရေးကြီးတာတွေမင်းတို့ပြောဖို့ရတယ်ဆိုပြီးတော့တုံးနဲ့တုံးနဲ့ဒီလိုသာရတုံးဆိုမယုံကြည်အောင်လုပ်တာ။ဒါကြတဲ့၃နှစ်အတွင်းမှာမင်းသားတွေတုံးနဲ့တုံးနဲ့မတည့်ကြဘူး။ ရောက်တယောက်မယုံကြဘူးအခါအစည်းဝေးခေါ်လို့မတက်ကြအဲဒီလိုဖြစ်ကုန်တယ်ဆိုတာကိုအဲဒီခါတော့မှသာရသမင်းကစစ်စစ်တက်နဲ့ချီတက်လာတဲ့အခါမှာမင်းသားတွေကကိုယ်မငြိညွတ်ပြီးတော့နေတော့ဘယ်သူမှထွက်ပြီးတော့စင်မတက်ကြဘူးအေးလူသုံးပေါင်းနေမင်းတို့သုံးပေါင်းတဲ့လူတွေသွားကြပုဂ္ဂိုလ်တို့တော့မသွားဘူးဆိုပြီးတော့ဒီလိုကိုယ့်ဟာကိုယ်အိမ်နေနေကြဆိုတာကို နေနေတော့ဟိုကဘာမှအခုသာမကြည့်ပဲနဲ့ယူတဲ့ဝင်လာပြီးမင်းသားတွေအပြီးပြီးဖမ်းပြီးတော့သုတ်တင်ပြေကုန်တာပါပဲဒုက္ခရောက်ကုန်တယ်အဲဒီဥစ္စာอืมအဲဒီကမင်းများမပေရဘူးပဲဆိုတာရှိနာလာလို့အခုကာလမှလည်းကမ္ဘာလောကကြီးတစ်ခုလုံးမှာပဲပေရဥပ္ပေတွေသိသုံးတယ်လို့ဆိုတာဝါဒပြနေဝါဒပြနေတယ်အပြီးတော့လူတွေတူနဲ့တူနဲ့မုန်းအောင်လို့ပြောတာလေဆိုတော့မုန်းကြီးအောင်လုပ်တာလေအဲဒါတွေက

ကွဲပြားနေသောပုဂ္ဂိုလ်တို့ကိုလည်းတန်တာတာစိတ်သက်ပြီးတော့ပေးတတ်တယ်တဝုနဲ့တဝုနဲ့မညီညွတ်ဖြစ်လာတယ်ညီညွတ်အောင်လို့ပြောတတ်တယ်အဲ့ဒါအရေးကြီးတယ်အဲဒီကျုပ်ပုဂ္ဂိုလ်ကကွဲပြားတဲ့စကလုံးပြောလာလို့ရှိရင်ကွဲပြားတဲ့စကလုံးဖိဖိမမပြောလူလူတယောက်ရဲ့အပြစ်ကိုပြောလိုက်လို့ရှိရင်အာဒီလိုမဟုတ်ပါဘူးသူဒီလိုမဟုတ်တာမဟုတ်ဘူးဟွန်းသူစိတ်ကောင်းလုံးကောင်းကြည့်ပါတယ် အကြမ်းမလို့ပြောမလို့ဖြစ်ပါလိမ့်မယ်စသည်ဖြင့်ဖြည်းဖြည်းမှမှပြောဖို့ရအဲ့ဒါဟာသူတော်ကောင်းမဲ့တယ်ဆိုတာနော်ဟာဟုတ်တယ်သူတို့ဆိုပြီးတော့ဘေးကထောက်ခံအားပေးလိုက်လို့ရှိရင်အဲ့ဒီဟိုအပြည့်မြင်နေတဲ့ပုဂ္ဂိုလ်အချင်းချင်းဟာလားကွဲတော့မှာအဲ့ဒါကိုဘေးကနေပြီးတော့မထောက်ခံမဲနဲ့တင်းတဲ့လျောက်ပအောင်ပြောရတယ်ကွဲမဲ့စကားလုံးပေါ်လာလို့ရှိရင်အာမဟုတ်ပါဘူးနဲ့တူပါတယ်ဗျာကြားမှလို့ပြောမှလို့ဖြစ်ပါလိမ့်မယ်အဲ ဖြေပြောက်ပြလိုက်တော့ရှင်လားသူတို့နှစ်ဦးညညွတ်ညညွတ်ပြီးတော့နေကွဲနေတဲ့ဗြဟ္မာကကွဲနေတဲ့စိတ်ကလေးရှိနေတာမကွဲဘဲနဲ့ကြားပြီးတော့ညညွတ်သွားတယ်နာကောင်းတယ်ပေါ့ဗိဒါနာဝအနုဘရတာညညွတ်နေတဲ့ပုဂ္ဂိုလ်တွေလည်းတိုးပြီးတော့ညညွတ်အောင်လို့တခုနဲ့တခုနဲ့ပို့ပြီးတော့ယုံကြည်အောင်သိချအောင်ခင်မင်းအောင်ယဉ်ကြည်အောင်အဲတူရဲ့ကျေးဇူးတူ

အဲ့ဒါတွေကြီးရမှာကွာနားပဲလို့ဒီသံလေသတုတ်ကညာတွေကဘုံချောစကားပြောကြမည်ညာငါတို့ကတော့ဘုံချောစကားကျင်းစီမည်ဒီသာခေါင်းပါစေခေါင်းပြီလေသာပါစေတဲ့ကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်ဒီလိုအဋ္ဌာလောကမှာအဲ့ဒါနှစ်ပိုက်ပြီးသွားတယ်နောက်ပြီးတော့

ဂုံကျော်စကားပြောလေရှိတော်ပုရိသပုဂ္ဂလတဲ့ယောက်ျားပုဂ္ဂိုလ်ဤိသုနာယဝါဇာယဝေရမဏီဂုံကြောစကားပြောဆိုခြင်းမှာအကျဉ်းကြောင်းခြင်းသည်ပရိကမနာယကြောင်းလွဲခြင်းဟာဟောတိဖြစ်ပေ၏ဥပရိပါကာယအထက်ဖို့သို့ရောက်ခြင်းဟာဟောတိဖြစ်ပေ၏ပရိနိဗ္ဗာနာယ လောဝငြိခြင်းငါဟောတိဖြစ်ပေ၏အဲဘိဗနာဝါစာဂုံတဲ့စကားမကင်းသေးတဲ့ပုဂ္ဂိုလ်တဲ့ဒါတော့တို့ဖြင့်မပေါ်မပြောပါဘူးသာကင်းနေပါတယ်ဆိုပေမဲ့လို့ဒါကအရိယာမင်းနဲ့မကင်းသေးရင်ကင်းပြီတော့မဆိုရဘူးဒီဘုဘဝကင်းနေပင်နောက်ဘဝကျကင်းခြင်းမှကင်းမယ်ဒါတော့ အရိယာမဲမရောက်သေးလို့ရှိရင်ဒီဒုစရိုက်ကကင်းပြီတော့မဆိုရဘူးအဒီအရိယာမဲရောက်အောင်လို့ကျင့်ရမယ်။ဒါကြောင့်ဒီကုလောလောလက်ကင်းနေပေမဲ့လို့အရိယာမဲမရောက်သေးတဲ့ပုဂ္ဂိုလ်ဟာဒီပိနုပိသုနာဝါစာရှိနေတယ်လို့ဆိုရမှာပဲအကြောင်းညွှန်ရင်ဒီကဒီစကားပြောမှာပြောနေပြောလိုက်တယ်လို့ထင်တဲ့အခါကျပြောလိမ့်မယ်။ဒါကြောင့်အဲဒီဝိသုနာဝါစာမကင်းသေးတဲ့ တကယ်ပြောနေတဲ့ပုဂ္ဂိုလ်တော့သူပြောကြမလို့ဘူးလေမသိသေးတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေမှာသီသနာဝါစာကကျင်ဆောင်တဲ့ဝိရတိဟာတဲ့ဝိရတိဝိရတိဆိုတာသမာရဏဝိရတိရှိတယ်သမပတ္တဝိရတိရှိတယ်သမုစေရဝိရတိရှိတယ်မာရဏဝိရတိဆိုတာကတော့ဆောက်တည်ပြီးတော့ဒီလိုစကားမျိုးမပြောဘူးလို့ဆောက်တည်ထားပြီးတော့အဲဒီ သောက်တည်တဲ့အတိုင်းကျင့်နေတာသမာဓိနာဝိရဒိခေါ်တယ်။သမ္ပတဝိရဒိကတော့သောက်တည်မထားတော့လည်းပဲဒီလိုကုန်းတဲ့စကားပြောရမယ်အခွင့်အရေးပေါ်လာတဲ့အခါမပြောဘူးဆိုပြီးကြောင်လိုက်တယ်ကသမ္ပတဝိရဒိခေါ်တယ်။သမုဒ္ဒေရဝိရဒိဆိုတာကတော့အရိယာမဲ့ရောက်တဲ့အခါမှာဒီလိုဒုစရိုက်စကားတွေလုံးဝပြင်းပြီးတော့သွားတယ်အဲ့ဒါကသမုဒ္ဒေရဝိရဒိအဲ့ဒီဝိရဒိ၃မျိုးပါ။ ပရိကမနာယလမ်းကောင်းလမ်းဆုံးနှစ်ခုရှိတဲ့နေရာမှာလမ်းဆုံးမသွားခြင်းလမ်းကောင်းကရှောင်ပြီးသွားလိုက်တယ်လို့ပါပဲဘုံကျော်စကားဒီဟူသောလမ်းဆုံးအကုသိုလ်လမ်းဆုံးကနေပြီးတော့ကုသိုလ်လမ်းဆုံးပြောင်းသွားလိုက်ကြုံပါပဲဝိရတိမာရဏဝိရတိသဗ္ဗတဝိရတိသမုစ္စရဝိရတိဆိုတဲ့အဲဒီဝိရတိ၃ပါးနဲ့ပြောင်းပြီးတော့ ကြောင်လွဲလိုက်ုံပါပဲဥပရိပါကာယအထက်အစဉ်တန်းတက်ဖို့ရတယ်ဖြစ်ပါတယ်တဲ့တစ်ဆင့်တစ်ဆင့်မြင့်မြတ်ဖို့ဒီလိုပြုနာဝါစာမကင်းတဲ့ပုဂ္ဂိုလ်တွေမှာနောက်တော့ကြတော့အကျိုးတွေပြတာတွေနဲ့အဲလူဝနာဘဝကောင်းမြတ်တဲ့သုတိဘဝတွေအဒီမောင်များစွာဖြစ်နိုင်တဲ့ဖြစ်ရဖြစ်ရဘဝမှာလည်းပဲဖြစ်ခင်တဲ့လူတွေပေါ်တယ်မကွဲပြားဘူးဒီမျိုးမိတ်ဆွေသင်္ဃာတွေကွဲပြားခြင်းမရှိဘူး ညီညွတ်ရေးအမှန်ပြည့်စုံတယ်အမှန်ကျိုးများပါတယ်အဲဒီလိုကျိုးတွေရသစင်းတဲ့သင်းကမြင့်မိသွားဖို့ပရိနိဗ္ဗာန်ရာကိလေသာဆင်းရဲတွေငြိမ်းသွားဖို့ရလည်းဖြစ်ပါတယ်အဲဒီသုံးဝါရအတွက်ကအဲဂုံကျော်စကားကိုပြောဆိုဂုံကျော်စကားမပြောဆိုခြင်းဖြင့်ကြောင်လွဲမည် ဘုံကျော်စကားမပြောဆိုခြင်းဖြင့်အစဉ်တန်တဲ့မည်ဘုံကျော်စကားပြောဆိုခြင်းဟုဆိုတဲ့ကိလေသာမိကိုဘုံကျော်စကားမပြောဆိုခြင်းဆိုတဲ့ကုသိုလ်ရည်ခြင်းဖြင့်ငြိမ့်၏စေမည်နိဗ္ဗာန်မည်အဲဒီဒိဋ္ဌာလေးကိုရမယ်ဆိုရမယ်ဒါလေးဆိုပြီးဒီကနီးနီးပြီးတော့သိုးရ Thank you. သူများတွေကဘုံကျော်စကားပြောကြမည်နေရာမှာငါတို့ကတော့ဘုံကျော်စကားကင်းစေမည်ကိလေသာပါစေတဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်

မိကိုဘုညောစကားမပြောခြင်းဟူသောကုသိုလ်ရည်စဉ်ဖြင့်ငြိမ့်သမည်အဲဒါဒီဒိဋ္ဌာန်အတိုင်းကျင့်ပြီးတော့သွားကြဖို့ပါပဲအဲဒီလိုကျင့်သွားလို့ရှိရင်အမှန်တရားအကျိုးများပါတယ် မှာကသူကကျိုးပြလူလုံးတလားဂုံချောပဲကြလူဖြစ်ကကွဲရမိတ်ဆွေများလုံးတလားတတိယသာဥတတိယတွေသမဏနာဆုံးစင်နေဖြစ်ဘုံကျော်စကားပြောတဲ့ပုဂ္ဂိုလ်ဟာအပေလေးပါးကြောက်တတ်တယ်တဲ့များများကြီး ပြောလို့ရှိရင်ညာညာကြီးပေါ်နေနေနေနာဒီပြောခံရတဲ့ပုဂ္ဂိုလ်တွေကဂုံရှိတဲ့ပုဂ္ဂိုလ်တွေပြောလို့ရှိရင်ဘိုးပြီးပြီးရှိတဲ့ဂုံရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့အင့်ငယ်တဲ့အဲလူဖြစ်လာတဲ့အခါမှာလည်းပဲမိတ်ဆွေညာကွဲရတယ်ဘုံညောစကားမပြောတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ကြောင်းရပြန်ပြီးကြွားမယ်လူဘဝနာဘဝသုတိဘဝမြင့်မြတ်တဲ့ဘဝတွေရောက်ပြီးတော့ အဲလူဘဝမှာဖြစ်နေတဲ့အခါဆရာဆရာဘဝတွေမှာလည်းမိတ်ဆွေသင်္ဃာတွေဒီမြညာတွေရဲ့ပေါင်းသင်းတွေွယ်ရခြင်းမရှိဘဲနဲ့တပီးတစ်လုံးကြီးညီညီရောက်ဖြစ်ခြင်းအကျိုးတွေကိုရတယ်။အဲဒီဆောင်မှုကလည်းဆိုရမယ်။ဘုံချော့ပဲကြလူဖြစ်ကကွဲရမိတ်ဆွေများဘုံချော့ပဲကြ ya! O ojeobụjiụụduche gaha kwue ya mezemịa agha ဘုံရောတဲ့စကားပြောလို့အပေကြပြီးတော့လူဖြစ်တဲ့ခါကာလမိတ်ဆွေသင်္ဃဆင်မျိုးတွေရင်းနှီးတဲ့ပုဂ္ဂိုလ်တွေနဲ့ကွဲရတယ်ဆိုတာကိုသာရကမှသားစရာဘုသူလေးတခုအတူရုပ်ချုပ်ပြီးတော့ပြောတာဒါကမျိုးသားတွေနဲ့လည်းဆိုင်တဲ့မျိုးသမီးတွေနဲ့ဝတ္ထုတခုတည်းနဲ့နှစ်ခုလုံးဆိုင်တယ်လို့ဆိုတော့ဟန်ကြတယ်လို့သူ မြတ်စွာဘုရားသာသနာတော်မှာဘုရားလက်ထက်ကာလဘုရားပြိနေမှာသာပြီးသားကာလကြီးကဘိက္ခုယဟန်နေခုရှိတယ်လို့ပဲဘိက္ခုနီဆိုတဲ့အမျိုးသမီးယဟန်နေလည်းရှိကြအဲဒီအမျိုးသမီးတွေလည်းပဲဘုရားယဟနာမတွေအများကြီးရှိတာပါပဲအဲဒီထဲမှာ

ဒီချမ်းချမ်းနဲ့လေကောင်းလေလောင်လေးတွေယူကြပြီးတော့ဒီလေးပါလေပြင်းနေမှာပေါ့လေအဲဒီမှာနေတဲ့ခါကလာဘောရီဖြေဆိုတဲ့မရင်သုံးပေါ်ကြီးညာနာမှာတော့ဣပိဓာတိဆိုတဲ့ခြေရီမကိုမေးရဲ့ပါတာရိကာတိအေယေဣပိဓာတိ ဝယောပိတေနာပရိဟိနောဂေဣဒိတဝနာပြာလိကံသာတိနိခမမနုယုတ်တာအေရှင်မအေဣပိရာတိရှင်မဣပိရာတိအေဣပိရာတိရှင်မဣပိရာတိ လွန်သင်သည်ပါသာရိကယုတ်ဧရှင်လှပတင့်တယ်သဖြင့်ဤညို့ဘဝဆောင်းရသည်ဖြစ်ပါပေ၏ဒေသင်ဝရောပြီးအရွယ်သည်လိနာပရိနောမဆုတ်ရသေးပါကိဉ္ဇာလိကံဘဲသို့သောလူပေါင်းလောက၌ပြေတော်သာကိုဒိဋ္ဌဝနာမြင်သောကြောင့်နိခမံ ယဟန်ပြု၍ယဟန်တရားကိုနိယုတ်တာအာထုတ်သည်အတိဖြစ်ပါれလို့မေးတယ်သာသူကရှင်းပါရဲ့အမေတွေရှင်းရှင်းလေးပါလောကမှာယူရည်စင်းတဲ့ပြည်စုံနေတဲ့ပုဂ္ဂိုလ်တွေအသက်ရွယ်ငယ်နေတဲ့ပုဂ္ဂိုလ်တွေဆိုတာလောကမှာယုံမှုနေကြတာပဲလောကမှာ လူစည်းစိမ်ချမ်းသာတွေနဲ့ရောမွေ့နေတဲ့အရာကြောင်းလို့ဆိုတာတဲရောက်ပဲငါဝဖို့ဆိုတာဝေးတာပဲဟွန်းရောက်ခဲပါပဲအဲ့ဒါကြောင့်အကြောင်းလေးမေးဘောဓိတိကဉာဏ်နာမှာပဲပြိတာပြီရဲ့သင်ကြည့်ရတာရုပ်ရည်တွေကလည်းပဲတင်းနေတယ်လှလပပနဲ့ စိတ်ကြည်ညိုပဲကြည်ညိုပဲရှိပါပြီနဲ့အရွယ်ကလည်းမကြည့်သေးဘူးငယ်သေးတယ်ငယ်သေးဆိုတော့ငယ်ကုန်ရပါတယ်20ကျော်လောက်နေတယ်သူအငယ်သေးတယ်လူလောကလူကောင်မှာဘယ်လိုပြင်းများမြင်လို့သာဝေကရပြီးတော့ရဟန်းပြုလာတယ်လေရဟန်းတွေအာထုံနေပါကလေးလို့အဲဒီလိုမေးတာ အဲဒီတော့မေတော့ဣတိဒာပိယသူအကြောင်းအရာတွေညာပြီးတော့ပြောထားတဲ့ဂါထာပေါင်း40နဲ့ငါရရှိတယ်ဘုရုကြောင့်နေပါပဲဒီဂါထာတွေညွန့်နေဘူးလို့ကတော့သိပြီးတော့အကျိုးလည်းမများပါဘူးညွန့်နေရင်လည်း40ဂါထာဆိုရင်ပြီးမှလည်းမဟုတ်ပါဘူးဆိုတော့ဒီ40ဂါထာအများကြီးတယ်သူရုပ်ပဲပြောပြီးတော့ဒီလိုဂါထာတွေပြည့်ထားတာလည်းကောင်းဝင်သေးတယ်ဘုညာလည်းမကျန်နိုင်ဘူးလားဥစ္စာတွေ တရားလည်းမဟုတ်ဘဲနဲ့အထုပ်ပတ်တွေလျှောက်ကြည့်တာမကျန်တာအရေးကြီးတဲ့ဟာလေးတော့ပဲနည်းနည်းပြောအဲဒီတော့သူကဤပိဒါဒီကပြန်ပြောတဲ့42ကာထာဆိုတာလည်းတော့မဟုတ်ဘူး42ကာထာဆိုတာတကာထာနှစ်ကြောင်းထွက်တော့အဲဒါစာကြောင်းဖြစ်တယ်နဲ့နှစ်ကြောင်းရှိတယ်ပါလိမ့်မယ်အများကြီးပဲအတူတူပဲချုပ်ပြောရမယ်တနာကြီးကျော်ကျော်လည်းပြီးနေတယ်ဟိုမှာပုဂ္ဂရကိလေသာနဲ့ ။ဒါလေးထား၅ခုပြီးအောင်လည်းဟောကျင်တယ်။ဩဇေနီမြို့မှာတဲ့သူဖခင်ကသရင်သီလနဲ့ပြည့်စုံတဲ့တထေးကြီးပါပဲ။အဲဒီတထေးကြီးရဲ့တူရီသောသမီးဖြစ်ပါတယ်။ အင်းဒဝီရောသမီးဆိုတော့မိဘတွေအမှန်တန်ယူရတာပေါ့အခုကလာမှလည်းဒဝီရောသမီးလေးဆိုရင်ဒိပြီးတော့ယူရကြအလေးနဲ့ပြုကြဒဝီရောသားလေးလည်းသိပြီးယူရအင်းအဲဒီလိုယူရပြီးတော့ကြီးပြင်းလာလို့ရွယ်ရောက်တဲ့ခါကလာကြတော့သာဂေတကပတိတုကသူသားနဲ့ခင်များဝေရလာပြီးတော့တောင်းရညတယ်တဲ့အမျိုးချင်းနဲ့တူဒီဇီဥဇာကုံး ကျက်တွေအခြေအနေချင်းနဲ့တူတာနဲ့အဲဒီဗာဂိတကလက်သေးသားနဲ့ဒိညာလက်ထပ်ပြီးတော့ပေးတယ်ဥဇင်ကြီးဆိုတာအိန္ဒိယတချို့ရောက်ဘူးတဲ့ပုဂ္ဂိုလ်တွေရောပြီးပါလိမ့်မယ်ဆာညီဆိုတဲ့ကြသူကအလယ်ပိုင်းအနောက်ပိုင်းလို့ပြောမှာပါဗာဂိတဆိုတာကတော့အလယ်ပိုင်း မြောက်ပိုင်းတော့ကြာတာပေါ့သိမနီတော့ကာဝေးဝေးဒီဒါလားနဲ့ဆိုတော့လည်းသွားလိုက်သိမဝေးပါဘူးဒီလိုမှဆိုတော့ကျင်တော့လှဲနဲ့နွားနဲ့ဗာနဲ့ပွားနေတော်တော်သွားရမှာမတလားတော့သွားလို့မှရောက်မှရောက်ပါမလားလို့တော်တော်ဝေးပါလေမာလေးနဲ့ကြံကုန်တော့တော့မသာဘူးထင်တယ်ဝေးနေတယ်အဲဒီမှာတရေသားနဲ့ထိမ်းမြပြီးတော့ပြီးတော့ဘာဂိတ ရှိကအိန္ဒိယထုံးစံဒီလိုပဲလက်တထင်မြပြီးလို့ရှိရင်ဖြင့်အဲရောက်မှမိဘအိမ်လေးလိုက်ပြီးတော့နေရပါတယ်အဲဒီလိုနေတဲ့အခါကတော့ရောက်မှမိဘတွေသူကျိုးသေးသေးပဲပြုစုပါတယ်တဲ့အိန္ဒိယထုံးစံဆိုတော့လည်းကျိုးတယ်မှုလည်းပြုစုပါတယ်ရောက်မှမိဘတွေမိဘအများလိုပဲမနဲ့ကြည်ညာနေတဲ့ချင်းကျိုးသေးချီကိုကြောလို့အဲသမုန်ကြီးပြည့်တဲ့တထေသားရဲ့ ညီကိုညီမတွေနှမတွေအမတွေရှိအဲဒါတွေလည်းပဲရင်းနှီးနှီးအဲမိတ်ဆွေသင်္ကားတွေဖြစ်နေတယ်မယ်လို့ရိုးသေးသေးပါပဲတဲ့သူတို့လည်းရိုးသေးပြုနေရာတော့ကတော့ရိုးသေးသေးလို့စကားကြီးကောင်းမွန်နေရပါလေမိဘတွေကသူနဲ့သုံးမထားတဲ့အတိုင်းဒီနေ့မှမှယဉ်ကျေးခြင်းနဲ့သူစားတဲ့ပါတယ်ဆိုဒီတစ်ချက်သမီးကတော်တော်ကိုယဉ်ကျေးနေမှုမိပါပဲမနာ ပြည့်ဝတယ်အနာပြည့်စုံနေတာပါပဲလူခင်မောနေယောက်ျားကိုလည်းပဲအကုန်လုံးပြုစုပါတယ်တဲ့အကုန်လုံးကောင်းပြီးပေးတာတော့အဝတ်စင်စားတွေဝတ်စင်ပေးတာတော့ကလာထုံးစာမြေစင်းကလည်းမြေစင်းညူလေးတွေကိုယ်ရနေတာအဲ့ဒါလေးတွေလည်းကိုယ်တိုင်ကိုယ်ပြီးတာလေးလည်းလုပ်ပါတယ်อืมပြီးတော့သာဝတ္တဝယ်တွေလည်းကိုယ်တိုင်ပဲ သူများတို့ကိုယ်တွေနဲ့အိမ်ပေါ်တွေပါတယ်နဲ့ထိုင်းပြီးတော့ချက်သားမဟုတ်ကိုယ်တိုင်ပဲချက်ပြုတ်ပြီးတော့ကျွေးပါတယ်အမျိုးသမီးတထေသမီးဖြစ်ပေမဲ့လို့ဟာကြီးပါကြီးနဲ့မာမာနာလုံးမနေပါဘူးအစီကာများလို့ကျွံများလို့ပဲကျိုးကျိုးနွန်နွန်နဲ့သူကျွေးပါတယ်အဲသင်္ဘောဒီသား ညနေကျမ်းတို့ဘာလို့သင်္ကတဲ့အခါကြလို့ရှင်လည်းပဲလက်ပြစီတွေကောင်းမွန်တတ်တဲ့ရဆေးကြောပြီးသူ့ပင်သာနာရှင်းရှင်းနဲ့အဲလက်ဥချီပြီးရိုသေပြုပြီးတော့သင်္ကပါလေအိန္ဒိယသုံးဆောင်ကဒီလိုပဲလုပ်ရတယ်။အိန္ဒိယတို့အိန္ဒိယဘာသာမှာမဒရာရောက်တော့ကလာတိသူအိမ်အကြောင်းအားလည်းတော့ရောက်သွားတော့ကလာတိကမရောက်သေးဘူးစောင့်နေတာတော်တော်ကြာမှပြန်လာ ကျန်လာတော့အိမ်ကအင်ရှင်မတွေရောပြည်တဲ့ပုဂ္ဂိုလ်တွေအကုန်လုံးသူတို့အင်ရှင်ကလားကြီးကိုသူတို့လက်ဥကြည့်ပြီးရှ िख ိုးကြတာကိုသူကနှုတ်ဆက်ကြတယ်ကလားထုံးကဒီလိုပဲလုပ်ရတယ်အဲလူကြီးချင်းချင်းလည်းပဲနှုတ်ဆက်တဲ့ခါလာပြီးတော့လက်ဥကြည့်ပြီးတော့သူတို့နှုတ်ဆက်တယ်ရှိပါတယ်ဗမာပြည်မှာတော့ဒီလိုမရှိတော့တာတော့မှတော်တော်ဝန်လေးတယ်ရာသနာတွေနဲ့တရားတော်ဒီလောက်ပဲအဲဒီကတချို့နတ်ဘိုးဝယ်တဲ့ဘုရားနတ်ရှ िख ိုးနိုင်တာကြီးတယ်လူလူချင်းဆိုတော့လက်ဥကြည့်ဘူးလား သူတော်ဝန်လေးတွေဗမာဒီမှာတော့မိဘတောင်းမှသူသားသမီးရဲ့ဒီကိုရမှာမသိဘူး။ငယ်ကသင်ကြားပေးထားလို့ရှိရင်တော့ချုပ်တော်ပါရဲ့။ငယ်ကသင်ကြားမသိပေးမထားလို့ရှိရင်ပြီးမှဒီကိုခိုင်းရင်ဖြစ်ဖြစ်ရတယ်သူတို့ဘာလို့လို့လဲမဖြစ်ဘူးသူက။အဲဒါမိဘတွေငယ်ငယ်တွေကသာသမီးတွေကိုမိဘတွေကိုရှိခိုးရသင်ပေးတယ်ကောင်းတယ်ကွာ။အဲဒီလိုရိုးသေးရိုးရိုးနုံနံနဲ့ပဲပြုစုလို့ကျွေးနေတယ်လားလောက်ကြတဲ့ခါကလာကြတယ်ဘုံမကြီးက မနဲ့ပြောတော့ဆိုတော့อืมသူ့အမိဖေတွေပေါ့လေအဲဒီပိဒါသူရဲ့ရောက်ခမတွေပေါ့อืมသူ့အမိဖေတွေတော့သားဖြစ်တဲ့ပုဂ္ဂိုလ်ကပြောတယ်မေတို့ဖေတို့ကျွန်တော်တော့ပိပိဒါသူနဲ့မနေနိုင်တော့ဘူးပန်ကြပါတယ် အကယ်၍သာပြီးတဲ့ဒါပြီးနဲ့အတူတူနေရမယ်ဆိုလို့ရှိရင်တော့ဒါအခုပါကြတာပဲတဲ့ဒီအိမ်မနေတော့သွားတော့မယ်လို့ပြောတယ်။ဘာတွေဘာတွေစိတ်ပြတ်သွားတယ်လည်းမသိပါဘူးသူက။အဲဒါကြီးကပြုခဲ့တယ်အခုဂုံချောတဲ့မကောင်းမှုကံကြောင့်တော့နောင်သားကြတော့ပါပါတယ်သူကအကြောင်းကတော့ဒီပြည်သာပြည်တွေလည်းပဲရှိကမကောင်းမှုရှိလို့ပေါ့လေဒီတစ်သေးသားကလည်းပဲ မျိုးကောင်းသမီးနဲ့မျိုးဝေးရာကမှုအကြောင်းပေါ်ပါလို့ဒီလိုလည်းယူမယ်ဆိုယူဖို့ကရှိပါတယ်။နှစ်ဖက်လုံးနေမှာပါပဲနဲ့ဒီမှာဒါပေမဲ့လို့ဒီမျိုးထုကြောင်းကတော့အဲဒီပြီးပြီးတာဒီရဲ့ကြီးကချုံခဲ့တဲ့မကောင်းမှုကကြောင့်ဆိုတာလေးကိုတစ်ဖက်သာပြပြီးတော့ထားပါတယ်။အဲဒါနဲ့မိဘတွေကသူ့သားကိုနားချကြတယ်ဟဲ့။ ငါသားဒီဣပိဒါတိဟာမျိုးပေါင်းသမီးပဲရိုးရည်ပင်လည်းလှပါပဲလင်းလည်းလိမ်ပါတယ်ဝိယဝိဇ္ဇတွေလည်းအကုန်လုံးပြည့်ပြွန်းတယ်မျိုးပေါင်းသမီးလေးပဲမဲ့ဘာဖြစ်လို့ဒီလိုဖြစ်ရတာဘာမှမဖြစ်ဘူးလေဘာမှမဖြစ်မနေကိုမနေနိုင်တော့ဘူးလေအမေပေတော့သဘောတူလို့ထားမယ်ဆိုလို့ရှိရင်တော့ဒီအိမ်ကျုပ်မနေတော့ဘူးသွားတော့မှာပဲဆိုပြီးပြောတယ်ပြီးတော့ဒီပြည်သာသမီးက အရေးအလေးပေးရတာကိုမြင်ပြရတော့ဣပိဒါပြီကိုခေါ်ပြီးတော့မြင်ဟဲ့အာသမီဣပိဒါပြီဘယ်နဲ့ကြည့်ကြတော့နင်တို့ဘာညာမတော်တာတွေပြောမိပြုမိလို့တော့ဒီလိုဒီလိုဖြစ်ကြတယ်ဆိုတော့ဣပိဒါပြီကပြန်ပြီးတော့ပြောတယ်သူလည်းဘာမှမာရွံ့တာတော့မရှိပါဘူးသူရိုးသေးသေးကျေရွံ့တော့ပြုစုနေတာပါပဲဒီထဲကနေပြီးသူမချင်းနိုင်လို့မုန်းတာတော့လည်းမတတ်နိုင်ဘူးလို့ပြောတော့ ဒါနဲ့ဒီဒါဒီလူသားတွေနားချတော့မရတော့အဲဒီတိုင်းထားလို့ရှိရင်လူသားတခြားထွက်သွားလို့ရှိရင်မိဘတွေဒုက္ခရောက်ရတော့မှာဟောဒါတော့ဣတိဒါဒီပြန်ပို့မှဖြစ်တော့မှာပဲဆိုပြီးဣတိဒါဒီကိုသူမိဘတွေကဥစဉ်ကြီးကိုပြန်ပြီးတော့ပို့ရတယ်တဲ့ပြန်ပို့တဲ့ဒါကလားဒုံမနာနှလုံးမသာဖြစ်ပြီးတော့ပတိနိယိသူပြန်ပို့ကြလေ ဖြစ်သွားတယ်နှလုံးမသာဖြစ်ကြတယ်ဘာလို့လဲတော့ဆိုတော့ဒီလိုလိမ့်လိမ့်မာမာနဲ့ရုပ်ရည်နဲ့ပြည့်စုံတဲ့အမျိုးကောင်းသမီးချွေးမတယောက်ဟွန်းသူလက်လွတ်လိုက်ရတာနှလုံးမသာဖြစ်ပြီးတော့ဆွမ်းကြတယ်အဲ့ဒါလေးကိုတော့ဒီဥစ္စာသူ့ပါဠိလေးနဲ့အာရုံပြုရခွင့်ရဟိုဒီဆွဲဆောင်ပြီးပြောတာပြည့်နေတယ် ဇိတာမသေးအဲဇိတာမသေးရူပိနေလက်ခေမယံငါတို့သည်ရူပိနေရုပ်ရည်ဆင်းရဲငါလက္ခဏာနဲ့ပြည့်စုံတော်ပြီးတယ်လက်လက်ခေသီရိနာသမီးတဲ့ဘွယ်ကျက်ပြေစီလာသွားတော့အမျိုးသမီးကိုမယံငါတို့သည်ဇိတာ ဆုံးရှုံးရကုန်ပြီအာမသေးဖြစ်ကြပါကုန်၏မိပါတယ်ဒီလိုနှုတ်ကလည်းရွတ်ဆိုးပြီးတော့ညီးတွားပြီးတော့ကြာကိုရอืมယူယူကသာပါပြီးပါပြီးနဲ့သီရိနာသမီးတစ်ခွက်ဖြစ်တဲ့အမျိုးအောင်သမီးတွေဝိမာတွေတို့ဆုံးရှုံးရတာပဲလို့ဝမ်းနေစကားပြောပြီးတော့သူမိပါတယ်ကပြန်ပို့လိုက်တယ် နောက်ဒီကြင်ကြတော့လဲဣပိဓာတိရဲ့ဟောခင်ကျေသူတထေကြီးကနောက်တထေသာတဝူးနဲ့တခါစပြီးတော့လက်ထထင်းရပြီးပြေးရမယ်အဲဒီမှာလည်းပဲဒီလိုပဲတလားလောက်နေတဲ့ခါကျဣပိဓာကလည်းပဲမနေနိုင်ဘူးလို့ပြောရမယ်อืมအဲဒီမှာလည်းခုနကအတိုင်းနေမှာပေါ့သူသူကကလည်းကြောင်းကြည့်တော့ကိုယ်တထေသာကလည်းဒီလိုမျိုးကောင်းသမီးနဲ့မနေလိုက်တဲ့ ကံကြီးလို့လို့ဆိုရမှာပဲနူးနူးပဲလို့ဖြစ်မှာပါပဲသုံးမယ်ဒီမှာလည်းတစ်ဖက်ပြရတယ်အဲ့ဒါနဲ့အဲ့ဒီကလည်းပြန်ပြီးတော့ပို့ပြန်ပို့တော့ဒီပြီးတာဒီရဲ့ဖတ်တယ်တတိယအာသမီဂုံကြီးတဲ့တတိသားတွေနဲ့လက်ထပ်ပြီးလို့တော့မတော်ဘူးထင်တယ်သူတို့ကသူတို့ဂုံနဲ့သူတို့ဝိသင်းပြုလွန်တာသမီးဒုက္ခရောက်ပြီးတော့ဆင်းရဲတာကြောင့်တတိသားမှာဖြစ်မှာပဲဆိုပြီးတော့ အိမ်လာပြီးတော့တောင်းညာစားတဲ့သူတော်စားပေါ့သူတော်စားရုပ်ရည်တွေပါတော့ပြည့်စုံပါလိမ့်မယ်နဲ့ဒီပါတယ်အဲသူတော်စားတယောက်အိမ်လာပြီးတော့တောင်းတော့ခေါ်ပြီးတော့ဟဲ့လာလာကွာလာပဲလူလေးလာလာလာမယ်မင်းတောင်းစားမယ်နဲ့မင်းမင်းဝိုးတွေပါတချို့ကမင်းဒီသူတော်စားဝိုးတွေဝိုးမနေနဲ့ဒီကအဝကောင်းကောင်းဝိုးအဝကောင်းကောင်းတွေဝိုးပေးအဲမင်းတောင်းစားတဲ့ခွက်တွေပါတွေလည်းပဲ စိတ်စိတ်သိတာပြီးတော့ငါတို့အိမ်မှာနေအဲငါသမီးနဲ့သိရပြီးတော့ပေးရမယ်ဆိုပြီးတော့မိနဲ့သေးသမီးနဲ့သိရပြီးတော့သူကလည်းဒီလိုပဲရဲမကြခင်ပဲသိဖောက်ပြန်ဤပိဒါဒီနဲ့ချင်းမနေနိုင်တော့ဘူးဘယ်လိုဖြစ်တယ်လဲမသိပါဘူးလို့ဆိုတာဟွန်းကာများတော့ဆန်းကြတာဒီ လူကောင်းစားကတော့လည်းပဲသူ့မှာတစ်ထည့်နေနိုင်တဲ့ကရှိရင်မှရှိမယ်သူကသူကတော့တော်တော်သိကြတယ်စတယ်သူအကျိုးပေးတယ်ပဲလူကောင်းစားဖြစ်ကူတာအကျိုးပေးတယ်ပြီးတော့တစ်ထည့်စည်းစိမ်နဲ့သူနဲ့မတန်ဘူးဒီလိုလည်းဖြစ်ပါလိမ့်မယ်ဟိုမောဒရာဇာတဲ့မှာပါတယ်ဥဒုံမရဒေဝီဆိုတာအဲဒီမှာတက္ကသိုလ်ကပညာသင်ရင်းနဲ့တစ်ထည့်သားတယောက်ပါပဲညာသားတယောက်ညာပညာကနေပြီးတော့ဆရာကြီး သမီးနဲ့သမီးတို့တော့ချောချောလတ်လတ်နဲ့တူပါတဲ့အဲဒီဥစ္စာနဲ့လက်ထပ်ပြီးတော့ဒွေရိသာငါသူ့အတူတူမကောင်းသိနိုင်ဘူးဆိုပြီးတော့သဘာမေမောတက်ပြီးတော့သဘာနိစနေရင်ဘုရုံကဒီဝိဆိုတာကအောက်ကနေသဘာနိလေးညာချပေးပါအောင်ဆိုဟိုကိုယ်ချီနေလက်နဲ့ကိုယ့်ကိုတက်စားရတာပေါ့ဘယ်ချပေးနိုင်မလဲဆိုတော့အဲဘုရုံကဒီဝိဆိုတာကသဘာမေမောတက်ပြီးတော့စားနေတော့အောက်က သူကဆင်းပြီးတော့သူ့ကက်တွေပါလေကြာပြီးထွက်ပြေးတယ်။အာဝတ်ကြတော့ကောင်းတယ်ဒီမှာထွက်ပြေးတော့ထွက်ပြေးတော့ဘောကဘောကမဆင်းနိုင်ဘူးသိပြန်ဘောကဒီတိုင်းနေနေတာ။အောက်ကသူ့ကက်တွေကလာ။အဲတို့ရပြတော့သူထွက်။အဲ့ဒီမှာဝိရေရဲ့မင်းကြီးကတန်းကြီးကထွက်လာတဲ့အခါဒီသိပြန်ဘောကမျိုးသမီးမြင်တော့သူက ဝီပြားစစ်တိုက်တဲ့ရုပ်ရည်ကသူကြည့်နေတာကိုကြည့်နေတော့သူကမေးကြည့်တယ်ဟဲ့နင်းဟာအဲလင်းကြည့်မရလားအလွတ်လားမေးတော့အစာတုံးကတော့ကြည့်တာပဲတဲ့မိဘကသင်ကြပြီးသိတာအခုအဲ့ဒီလူဘယ်သွားမှမသိဘူးသင်မသူသူတွေနဲ့ညာနာကတော့ဆင်းလည်းမဆင်းနိုင်ဘူးလို့ဖြစ်နေတယ်အာသာနဲ့အရှင်မကြည့်ဘူးဆိုပြီးတော့အဲ့ဒါဝိရိယမင်းကြီးကတိတ်သွားတယ်မိဖုရားဖြစ်တယ် သူကမြေပြားပြည့်တဲ့သက္ကံကြီးတာကိုဟိုလူကဘုန်းကျက်တည်းကဒီမျိုးသမီးနဲ့သူအတူနေတဲ့သက္ကံကကြည့်ရမတူပါဘူးနောက်တနေ့တစ်နိုင်ကြတော့လမ်းပြင်ဖို့ရှင်ပြင်ထွက်တော်မယ်ဆိုတော့လမ်းပြင်ဖို့ဒါလည်းလမ်းတွေဖို့ကြပြင်းညလဲကြကျဲကျင်းကြလှုပ်ပြီးတော့နေကြဆိုတော့အဲ့ဒီမှာဝိရိယမင်းကြီးကအာနန်းနဲ့ထွက်တာမင်းမင်းနဲ့ထွက်တာတော့လမ်းပြင်နေတာထဲမှာ အဲဥဒုံမရဒေဝီရဲ့ပထမကယောက်ျားကသူကခရောင်းကြိုက်ပြီးတော့လမ်းနေပြင်းနေရတယ်ဒါအလုံးသမားဆင်းရဲတာအနေနဲ့လမ်းနေပြင်းတာနဲ့ဥဒုံမရဒေဝီကပြုံးတယ်อืมငါဟိုတုန်းကပြည့်ပြည့်တဲ့သူခုတို့လာဖို့ရလမ်းနေပြင်းနေရပါဘောဆိုတော့သူကကြီးပြားလည်းကောင်းတာပဲပြုံးတော့အဲဝိရေမင်းကြီးကတဲမသိတော့ သူ့မိဖုရားမသိငါဘူးဘသူပြန်ကြိုက်လို့များပြုံးတာတော့မသိဘူးဆိုပြီးတော့မသိငါတော့အဲ့ဒါမေးတော့ဒီနကစာကြည့်တော်မှာကြီးတွေကတော့ကောင်းကောင်းမပြေပါဘူးအဲဘောကကုရုဏာတွေကပြန်ပြောတာဘယ်နဲ့ပြောလို့ဒီယောက်ျားဟာဟိုတုန်းကယောက်ျားပဲတဲ့သူပြည်ပြည်တော့ဘယ်မှသူ့အခုနားပြင်းတာလည်းမြင်လို့သူစိတ်ထဲမှာကြီးစိတ်ကြည့်လို့ပြုံးမိတယ်လို့ပြောတာတဲမယုံอืมအဲ့တော့ ဒီနကစသည်တို့ကိုမွေးကြည့်တဲ့အခါဒီနကစသည်တို့ကဒါမဟုတ်နိုင်ဘူးတဲ့မင်းနဲ့ဒီလောက်အထက်တန်းကျတဲ့အမျိုးသမီးတယောက်ကိုယောက်ျားတယောက်ကပြစ်ပြီးတယ်ဆိုတာမပြစ်နိုင်ဘူးလို့ခွဲပြရပေါ်ရရုပ်ပြောတာခဏဥစ္စာမျိုးကအဲမင်းကြီးကစားရတယ်မသင်္ကားနေရတယ်တဲ့ထပ်ပြီးတော့မသင်္ကားအောင်လို့သူပြောကြတာဟောသိဉ္စီဝိသာမိဘုဟုဆိုတဲ့အမှကြီးလေးယောက်ကတခါတည်းဒီလိုပဲ မယုံကြည်ကြဘက်ကနေပြီးအာဘိဓိကပြောကြတယ်နောက်တော့မောဒရာမေးတဲ့ခါကလာကျတော့မောဒရာကတော့ယုံကြည်ပါရဲ့တဲ့သူကတော့ဘယ်နဲ့ကြောင့်လဲဆိုတော့မျိုးသမီးကဘုံကကြည့်ပြီးတော့နေတော့မျိုးသားကဘုံကပဲကြည့်နေဘုံကညင်မတူတဲ့ပုံကိုချင်းကအတူမနေနိုင်ဘူးဒီလိုဖြစ်တတ်တယ်ကျွန်တော်တော့ယုံကြည်ပါတယ်ဆိုပြီးတော့သူကပြောတယ်အဲဒီလိုပြောတော့မှ ဝိရိယမညာသဘောကျတော့တော့တော်သွားတာနှုံးမရင်မိမိဝိရားနဲ့တခါလဲပြရင်လည်းပြမယ်သုံးဖို့ရင်လည်းမင်းဆိုတာတတ်ချင်တဲ့တတ်တစ္စာပဲအကြကြည့်သူစားအဲဒီမှာခုနကပြောတဲ့ဝေဒကရဏိဝါသံသမကကရဏိဝါသံကွဲပြားကြောင်းညူကြောင်းဆိုတဲ့စကားတွေပြောတာသိနေဝင်ကာမင်းမကုတ်တို့ကကွဲပြားကြောင်းဖြစ်တဲ့စကားတွေပြောတယ်

အခုဣပိရာတိကိုနောက်ဆုံးစွန့်ပြေးသွားတဲ့လူတော်သားကတော့သူကာမရှိလို့နေမှာလေဒါတော့သင်ကြားတယ်သူအစတည်းကသူကလူတော်သားဖြစ်ဖို့ကကြိုးပေးထားတာကိုတတိအိမ်မှာတတိတတိသားဖြစ်နေနေဘူးကသူကာမရှိဘူးမနေနိုင်ဘူးအဲဒါချင်းကြောင်းတော့မဟုတ်ဘူးဣပိရာတိကလည်းသူရှိမကောင်းမှုရှိလို့သူ့နဲ့လည်းပဲဘယ်သူမှနေလို့ဖြစ်တာမဟုတ်ဘူးဒီလိုဖြစ်ဟန်ဒူပါတယ်ကွာအဲ့ဒါနဲ့ဘာခင်တတိကြီးကရဆွန်မျိုးတွေကဝိုင်းပြီးတော့အဲ့ဒီ လူတော်သားကိုနားချကြတယ်အဲလူကလေးမင်းအရှင်မလွဲနဲ့ကွယ်မင်းဒီပိတာတွေကောင်းကောင်းမွန်မွန်ပြုစုနေတာပဲမဟုတ်လားဘာချွေရင်းတော့ဘာမှချွေရင်းတာမရှိဘူးလေဒါပေမဲ့လည်းသူနဲ့အတူကိုမနေနိုင်ဘူးနေမနေနိုင်တော့ဘူးသွားတော့မယ်ကျုပ်ပထမကတောင်းရစားတဲ့ဟာဝအုပ်ကလေးကိုပြန်ပေးပါခွက်ကလေးတွေပြန်ပေးပါကျွန်တော်တောင်းရပြီးတော့ကိုယ်လက်သံသွားနေတယ်တောင်းရပြီးစားပါတော့မယ်ဆိုပြီးတော့ လောဘအဖြစ်ပြန်ပြီးတော့ယူသွားတယ်။ပြီးတော့ဤပိတာကြီးကစိတ်မချမ်းသာတယ်အများကြီးဖြစ်တယ်။ဘယ်နဲ့စဉ်းစားတော့ဆိုငါပုံရင်ရှိပြီ။อืมစိတ်မချမ်းသာလို့ကြရတယ်၊ကွဲပြားခြင်းနဲ့ဖြစ်ခဲ့ရတယ်။ရှင်းမကောင်းမှုက ဘယ်လိုကံကနာကျိုးပေးနေမှမသိဘူးလူလောကနေပြန်မကောင်းပါဘူးသိရင်လည်းသိတာကောင်းတော့တယ်ဒါမှမဟုတ်ရင်လည်းယဟန်ပြုရင်လည်းပြုမှာပဲပြုမှာပဲလို့သူစိတ်ကူးတယ်အဲ့ဒီအတွင်းမှာဇီနာဒတာဆိုရဲယဟနာထေရီမကြီးကသူ့အိမ်ကိုကြွားဖွင့်နေပါလေယူသူကြီးကပ်ပြီးပြီးတဲ့ခါကျတော့ဒီဒီတာပြီးတော့အဲ့ဒီဇီနာဒတာဆိုထေရီမကြီးကိုကြောက်အင်း ရှင်ထေရီမကြီးဓမ္မရဟန်းပြုလိုပါလေရဟန်းပြုပေးပါလို့ပြောတော့သူ့ဖေကတစ်သေးကြီးကတာမီအသမီးရဟန်းမပြုနဲ့သူလောကရမယ်နေတာပေါ့ဒါနကုသိုလ်တွေပြုဖို့တဲ့ရဟန်းတွေသူနဲ့တည်းဘုရားကောင်းမှုတွေဒါနတွေပြုပြီးတော့နေတာပေါ့အေးချမ်းချမ်းသာနေဘယ်မှမသွားနဲ့လို့ပြောတော့အဲ့ဒီမှာဒီပြီး

ရှိကနုံနုံကျူးကျူးမတော်လည်းမကောင်းမှုပြုမိလာလို့ဖြစ်ပါလိမ့်မယ်အဲ့ဒီမကောင်းမှုကြည်ပြောင်းလို့ရဟန်းပြုပြီးတော့ကျင့်မြင်ပါတယ်လို့ခွင့်တောင်းတော့အဲဆောက်ရင်တစ်ကြီးရတယ်ပဲမသားမြင်နိုင်တာနဲ့ခွင့်ပြုရဆင်းမှာလို့ရဟန်းပြုရဟန်းပြုတော့မကြပါဘူးသူကပါရမီတော့ရှိနေတာပဲပတ္တဟံပပဇိတာစိတ်သောဝိဇာဖတ်သည်

ဉာဏ်ပြီးတော့စဉ်းစားရင်သိနိုင်တာဒါလည်းပဲအနည်းများတော့ရှိတာပေါ့လေမြတ်စွာဘုရားများတော့အကျွမ်းမဲ့သိနိုင်ပါလေရှင်သာရိပုတ္တရာတို့ဆိုရင်အဲသင်္ချေနဲ့ကဘာတဲ့သိမ့်တယ်အောင်ပြန်ပြီးတော့မြင်နိုင်ပါလေပါရမီရရှိပြီးဘူးကြတာကာလကြာမြင့်တော့ပြန်ပြီးတော့ဇေဝဟောင်းနေမြင်နေမှာကျိုးလည်းပဲ၄၅၆ဘဝ9ဘဝပေါ့လေဒီလိုမြင်နိုင်တာရှိတဲ့ပုဝေနိဝါဒ ကျိုးလည်းကဘာနဲ့ကြည့်ပြီးတော့မြင်နိုင်တာရှိအဲ့ဒါပုဝ္ဝေနိဝါဒခြေဘွားအောင်နေဘာပါပဲဘယ်ဘောကဘယ်လိုပဲလို့ဖြစ်လာတယ်ဆိုတာပြန်ပြီးတော့မြင်နိုင်တာပုဝ္ဝေနိဝါဒညာလည်းကြားတယ်ဒေဝစကုဆိုတာကတော့ပရိမျက်စိနဲ့မမြင်နိုင်တဲ့ဟာတွေကိုစိတ်နဲ့မှန်းကြည့်လိုက်လို့ရှိရင်မြင်ရတယ်အဲစိတ်နဲ့မှန်းကြည့်လိုက်လို့ရှိရင်မြင်ရလူကြီးတွေနတ်ကြီးတွေငရဲကြီးတွေအဲဒါတွေအကုန်လုံးမြင်ရတယ် အဲဒါတွေကဘူကာလာလို့ယုံမြင်တာများလို့ပါလို့ဆိုတယ်မြင်တာတွေတော့ရှိပါသားမယ်တူကစက်ကရိယာတွေနဲ့အားပေးတာလည်းရှိပါမှသွင့်တာလည်းရှိပါမှဖမ်းတာလည်းရှိပါမှဒီလိုမှမြင်နိုင်တယ်ဘူကာကတော့သူကစက်ကရိယာမလိုပါဘူးစိတ်နဲ့မှန်းကြည့်လိုက်ရင်မြင်တော့တာပဲဒီပါစက်အာသွဲဖျားဆိုတာကတော့အာသောတရား၄ပါးကိုကုံစီနိုင်တဲ့ဉာဏ်အာသောတရားဉာဏ်သာရတမဉာဏ်သာရတမပုညဉာဏ်ဉာဏ်ဖြစ်တာကိုပြောပါတယ်

အကုသိုလ်ကအကျိုးပေးတယ်ဆိုမှလည်းတစ်ဖက်ကနေပြီးတော့လည်းသူကအကျိုးကောင်းကျိုးလည်းပဲပေါ်တာပဲယောနိသမတိကာရကြည့်မယ်ဆိုဒီလိုကြည့်ရတယ်မကောင်းတဲ့ဘက်ကကျင်းနေကြည့်ကောင်းတဲ့ဘက်ကနေကြည့်နေကောင်းတာလေးရှိတာပဲအဲဒါရှိကအစမပြေကလို့အကုသိုလ်ကအကျိုးပေးလို့ဒုက္ခရောက်လာတာနောက်ဆုံးကြတော့သူကညာနာဖြစ်ဖို့တွန့်ပို့လို့ဖြစ်နေတယ်လို့ကညာညာညာပြုပြီးတော့ခွင့်ရကြတဲ့ခါကလားညာနာမှာဖြစ်ခဲ့တယ် ဌာနမှာဖြစ်ပြီးတော့ဘုဝေနိဝါဒဖြစ်ရှင်းဘဝသူဖြစ်ခဲ့တဲ့ရှင်းဘဝခုနှစ်ဘဝကိုသူမြင်တယ်ပထမဘဝကဧရကိစ္စဆိုတဲ့မြို့မှာကျွေးပရိနေဖြစ်ခဲ့တယ်ယောက်ျားတယ်ဆိုမိမမဟုတ်ကျွေးပရိနေမျိုးသားဖြစ်ခဲ့တယ်ယုပဒမရေနမတ်တော်အရွယ်ကောင်းတဲ့

သူတို့မန္တလေးကြည့်ပြီးတော့မတော်တာတွေသိကျူးရတယ်ဒါတွေခဏခဏသတင်းကြားရတယ်သူတို့အဲအခုရွှေပြည်နယ်ဆိုတော့ဒါလည်းပါတယ်ရွှေပြည်နယ်တွေကဒီလိုပဲချွင်းချက်တွေရှိတယ်သူကမျက်မှောက်လည်းတချို့ရွှေပြည်နယ်တွေရှိမှပြည်နယ်တိုင်းတော့မဟုတ်ဘူးနဲ့သူတို့အဲရည်စည်းဥစားလည်းပေါ်များအရွယ်ကလည်းကောင်းအဲယုဗနာမနာမတော်လို့သာရတဲ့ရိပ်ပါတယ်အရွယ်ကောင်းတာနဲ့အရွယ် အရွယ်မှန်နဲ့မှန်ရစ်ပြီးတော့ဘုရားမရတွေပြင်မာခဲ့တယ်အဲဒီပြင်မာခဲ့တဲ့မကောင်းမှုကြောင့်ဒီဒီရှားမဲ့မှာငရဲကြရတယ်ဒီသိမ့်မုံများတာဆိုလည်းသိမ့်တော့မကောင်းဘူးကြာကြီးတယ်ဟွန်းကာမုံအာယုံခံစားတာကတော့သိကြမှာမဟုတ်ဘူးခံရတဲ့ဆင်းရဲတွေကတော့ငရဲမှာဒုက္ခတွေပဲဒီသိမ့်မုံများတာခံခဲ့ရအဲဒီကနေလွတ်လာတဲ့အခါကျတော့

အတိအင်္ဂါကိုတခါတည်းပါးစပ်နဲ့ကြိုက်ပြပြီးတော့သင်ကိုလိုက်တာပေါ့လုံးဝအဲဒီမှာလဲအဲဒီမှာမြောက်ဘောကနေပြီးတော့တခါသိကြတော့ဘာဖြစ်ကြအောင်ဆိုလို့ရှိရင်ဒီလကဧလကဆိုတာသူတရားကတော့ကိုယ်လိုအဓိပ္ပာယ်ရှိပါတယ်ဒါမှအစဆိုပြီးတော့တရားကဘုန်းတော်စိတ်ပဲဆိုကြပါလေညမှာစိတ်ကလားစိတ် အဲစိတ်မျိုးမှဖြစ်အဲဒီမှာလည်းပဲသင်္ကိုခံရတယ်တဲ့ဟွန်းသင်္ကိုခံရပြီးတော့အဲ့ဒီဘောကတစ်ခါပြည်ပြန်တော့စိတ်ဆိုတော့ဒီသာစားတဲ့လူတွေကဒီတစ်ချိန်ကြာသတ်စားမှာပါပဲအသက်ခံရနိုင်မယ်လို့အဲဒီကသိသွားတဲ့ခါကလာကြသွားဖြစ်တော့ဆိုတော့နွားဖြစ်တယ်နွားဖြစ်တဲ့ခါကျတော့နွားဆိုတာကတော့ခုကလာတဲ့နွားဆိုတာဟိုနှစ်သို့တိုင်ထားလို့ရှိရင်တကယ်ပြီးတော့ ခိုင်းလို့ပြူတဲမရဘူးပြောတယ်နားထက်တယ်ပြောတယ်ဒါကြောင့်မို့နွားတွေဆိုတာသင်္ကိုရတယ်ဆိုတာဒီလိုပဲတော်လေးကြည့်လာလို့ရင်းမှာသင်္ကိုရတာပဲအဲမှာဘုံများတယ်မြင်နေတာပါနွားတွေသင်္ကိုတာလည်းမြင်အဲဒီတော့သင်္ကိုခံရတယ်သင်္ကိုခံရပြီးတော့ဝင်နေပါလေရုပ်အဲဒီဘောကနွားဘောကပြီးတော့နွားဘောကလည်းကုကလာအမြင်မျိုးဆိုလို့ရှိရင်တော့လေတွေပါလေလဲထွန်းအဲတော်တော်ဦးသွားပြီဆိုတဲ့အခါကျတော့နွားရှင်က နွားဖို့ဆုံးမဆိုလို့နွားရောင်းတယ်ရောင်းတော့ဘယ်သူကဝယ်ရောဆိုတော့ခိုင်းမဖြစ်တဲ့နွားဘယ်သူမှမဝယ်ဘူးနွားသက်ကလာဝယ်တာပဲနွားသက်သမားဝယ်တယ်အဲနွားသက်သမားလည်းတည်းရောက်တာပဲအဲနွားသက်သမားလည်းတည်းရောက်နွားသက်ခံရတာပဲသနာကြတော့တော်တော်ကောင်းပါလားလူလူတွေလေတော့လေတော့ຢာတော့လုပ်ဖို့ຢာတွေဝင်စီစီလဲဆောင်မိုးຢာတွေ ဒီနွားနဲ့ပဲလှုပ်ကြိုင်နေပြီးနောက်ဆုံးကြဝန်မဆောင်နိုင်တဲ့ခါကလာကြနွားဘုံမဆုံးအောင်လို့ရောင်းလိုက်တော့နွားသားသမားလည်းထဲရောက်ဘူးမအားကိုးကြံပြီးသူခင်ရတယ်သာသာယုံရောက်ပြီးသိချကြอืมသနာကြတော့တော့ကောင်းပါပြီအဲဒီနွားဘောကသေးလာတဲ့ခါကလာကြတော့ဘာဖြစ်ပြန်တော့ဆိုတော့သူကျွမ်းမကျွမ်းမဝန်းမှာဝင်စားပြီးတော့ ဇမရနဲ့ကမွေးဖွားတာကလေးချက်ပါလည်းမဟုတ်သမီးလည်းမဟုတ်ဘူးလေ။ဒီမှာလည်းမဟုတ်ယောက်ျားလည်းမဟုတ်နှကုံးပါလို့ဖြစ်တယ်။ဟောက်ပြန်လာစတယ်မှာယောက်ျားဘွားကလည်းပြီးတော့ဟောက်ပြန်လာခုနကအာမနုဆိုတဲ့အခါကျတော့ဟောက်ပြန်လာခုနကဟိုဟာတွေလည်းအာမနုဆိုတဲ့ကအကျိုးပေးလာတာဘယ်တော့မှတော့ယောက်ျားပဲရှိတယ်။အမမဖြစ်သေးဘူးအထီးပဲရှိတယ်အခုတော့

ဆင်းရဲတာလဲသမားရဲ့ဆင်းရဲတာကလည်းအဲသမားဆိုတော့ဆင်းရဲတာလည်းဆင်းရဲတာအကျွေးတွေကလည်းအဲများဆိုတော့ဘူးကအဲတော့လဲလဲကောင်းဆုံးကြီးလဲမှုကြီးကသူလည်းလဲသမားအဖွဲထဲမှာအကြီးကဲနေမှာပေါ့အဲဒီကနေကျွေးတွေကယူထားတာကျွေးတွေကမကျွေးတယ်တော့နောက်အဲဒီသမီးကိုအစီကံပြင်းတဲ့ခိုင်းမှုစီဖို့ရကွင်းရတာကျွေးကွင်းရတာပဲဒီလိုပါလေရှိတယ်ကျွေးကျွေးသွင်းလိုက်ရဘူးကျေးတုံးကဆိုရင် အဲပစ္စည်းမပေးနိုင်တော့သားတို့သမီးတို့ခိုင်းမစီဘူးရပေးရတယ်ကျွေးသွန်းလိုက်ရကျွေးဖြစ်နေသမီးကလေးကိုအိမ်ခိုင်းမစီကိုသိမ့်မှာအဲလက်ဦးစီးလက်ကောင်းဆောင်ကြီးလက်ပင်ကောင်းဆောင်ကြီးရဲ့အိမ်မှာခိုင်းတာလေလောရမှာပေါ့အစီကံဆိုတာဘယ်လိုလောရမှာအဲဒီကလုံးနေရရင်ကသူကရှိရကုသိုလ်တွေတော့ရှိုံရတယ်ရုပ်ရည်ယူပူတာကတော့ပြီးဆုံးတယ်လို့ပြောတယ် အရွယ်ရောက်လာတဲ့ခါကျတော့ရိုးရူပကာလှပတင်နေတာနဲ့အဲဒီလဲမူကြီးရဲ့ပါဖြစ်တဲ့ဂိရိဒဂိရိဒါသဆိုတဲ့ပါကအဘောကြတာနဲ့ဒိမ့်တိုက်တယ်ဒါပေမဲ့လို့သူကသူ့နာမယာကြီးရတဲ့ရှင်တော်မင်းငယ်အဖြစ်မှာပေါ့လို့သာအဲအနေအနှောင်းချင်းနဲ့သိမ့်ပိုက်ခါရအဲဒီသိမ့်ပိုက်ခါရပြီးတော့နေတော့ လူရဝဲဆွဲလဲရတယ်ကိုတောင်းဆိုတာသာရတွေကသာမဏေဆိုတာမကောင်းမှုကံကြောင့်မျိုးမျိုးတွေဒုက္ခတွေရောက်လာတယ်နောက်ဆုံးမျိုးသမီးဖြစ်ဒုက္ခတွေရောက်နေရတဲ့အချိန်ဘာဖြစ်ကြလဲဆိုတော့သူကအဲဒီကိရိတာသားရဲ့ဇနီးအကြီးနဲ့မတည့်အောင်လို့ဂုံးလိုက်စကားပြောတယ်။ဒါမျိုးလည်းလုပ်တတ်တယ်ဆိုတာ။ဒါမျိုးဖြစ်တတ်တာ။ရောက်ရောက်ကြည့်မှတော့ဒီလိုပဲဖြစ်တတ်တယ်ဆိုတာ။ အဲဒီအကြီးဖြစ်တဲ့ဇနီးကသီလဝတိသီလနဲ့လည်းပြည့်စုံတယ်ဂုဏဝတိဂုဏ်လည်းရှိတယ်ဇာတာဝတိချမ်းရံကျွေးအကျော်စောနဲ့လည်းပြည့်စုံတယ်တဲ့ဂုဏ်စီရှိသတင်းသီလနဲ့ပြည့်စုံတယ်သူတော်ကောင်းမှတယောက်နဲ့တူပါတယ်စာတန်းကြည့်တယ်တိုင်းရှိတာပဲအဲဒီတော့သတင်းသီလနဲ့ပြည့်စုံတဲ့အဲသီရိတာသားရဲ့ ဇနီးကြီးနဲ့ဂိရိဒာသနဲ့မတက်အောင်မုန်းအောင်လို့ဂုံတိုက်တယ်တတ္တာဟာဝိဒေသနာမကသေးဘူးတတ္တာထိုဂိရိဒာသဤဂိရိဒာသမြည်တော်ခင်မောဤဝိဒေသနာမုန်းခြင်းကိုမုန်းပြီးခြင်းကိုဟာငါလေဒါသိမ့်ပြုပဲငူပြီးအောင်လို့ဂုံတဲ့စကားပြောခဲ့အာမျိုးဖြစ်တတ်တယ်ဆိုသဗ္ဗေတံ ကာမဗလာဧတံဤသူတော်ဘာတို့ကမုံပြီးခြင်းဟူသောမကောင်းကျိုးသည်သူတော်ဘာတို့ကမုံပြီး၍ဆုံးပြခြင်းဟူသောဆုံးပြခံခြင်းဟူသောမကောင်းကျိုးသည်သဗ္ဗထုသူတော်ဘာအာမုံပြီးအောင်ပြောဆိုခဲ့သောပိသုနာဝါစာကံဤကာမဗလံမကောင်းကျိုးမကောင်းမှုကံ၏ကျိုးပေ၏ အဲ့ဒါသူထေရီသာဒါကသူ့ဟာသူပြောထားတဲ့စကားပါပဲအဲ့ဒီတော့ကပြုခဲ့တယ်မကောင်းမှုကြောင့်တဲ့ဘုနောက်ဆုံးဘုရားမှာဘယ်လိုပဲသူများတို့လိုက်ပြီးတော့ပြုစုနေတယ်မယ်လို့မချင်းမနစ်တဲ့နိုင်မဲနဲ့မုန်းပြီးပြီးတော့သွားကြတာလေอืมသာသာဆိုအန်တော်ကတော်မရဘူး သာသာသထိုမကောင်းမှုကံဤလီအန်တော်အစုံပိုင်းချကုန်မရငါတွေတော့ပြုရပါပဲ။ဒါလေးအရေးကြီး။အဲဒီမကောင်းမှုကံတွေအခုတော့ကုန်ပြီ။ဆုံးသွားပြီ။ညာနာဖြစ်သွားတော့ကုန်ရောပါတယ်မကောင်းမှုကံတွေပြရပါဘာကံတွေအရှိကြီးကျိုးပြီးတော့ကုန်သွားပြီ။အဲကောင်းမှုတွေလည်းပဲဆက်ပြီးတော့ကျိုးပေးနိုင်တော့အဲဒီဘဝကနောက်ဆုံးအသက်တန်းကုန်တဲ့အခါကျရင် ပြိနိဗ္ဗာန်သံဖို့ပဲရှိတော့တယ်အဲ့တော့ပြိနိဗ္ဗာန်လည်းသံသွားပါပြီကွာဒီမှာဖြစ်ပြိနိဗ္ဗာန်လည်းသံသွားပြီသင်္ကေတသိငြိမ်းသွားတယ်အဲ့ဒီဝတ္ထုမှာအမျိုးသားတွေနဲ့ဆိုင်းတဲ့မျိုးသမီးနဲ့ဆိုင်းတဲ့တိတောင်ကြရဖို့ရတယ်ဓမ္မရွှေရင်းကြီးဖြစ်တုန်းကဒါမနုသဇာကာရင်ကျူလွန်လာလို့ငရေပြငရေကလို့တဲ့ခါကာလမြောက်ဖြစ်သင်္ကုခံရစိတ်ဖြစ်သင်္ကုခံရအနွားဖြစ်သင်္ကုခံရ မကောင်းမှုတွေကျိုးပေးလာအဲဒီကနေပြီးတခါကျွမ်းမမွေးတဲ့ကလေးဖြစ်လာယောက်ျားမဟုတ်မိန်းမမဟုတ်နှစ်ဘုံပါတော့ပြည့်ရမလားလဲအမှုဇာတိုင်းအကျိုးပဲအဲဒီကနေပြီးတော့နေတဲ့ခါကလာကြသင်္ရတာလေသမားရဲ့သမီးကြီးဟာအင်းသမီးကြီးကနေပြီးတော့ လေမှုရဲ့သားနဲ့အဲနောက်ရင်တော့ဖြစ်ဖြစ်ဗိပိုက်ခံရအဲဒီကနေပြီးတော့တခါအစားကမကောင်းမှုကမကောင်းကျိုးပေးနေတယ်အထင်ဂုံးတဲ့စကားပြောလိုက်တယ်မှာကိုသူကအဲဂုံးတဲ့စကားပြောလိုက်တော့အဲဒီဒရဏပိလာနဲ့ပြည့်စုံတဲ့ဇနီးကြီးဖြစ်တဲ့ပုဂ္ဂိုလ်နဲ့သူ့ယောက်ျားနဲ့မတည့်အောင်လို့ဂုံးတဲ့ကဘယ်တော့ဘယ်တော့ပြောင်း ဒုက္ခရောက်သွားကြတယ်အဲ့ဒါတော့မပါဘူးသူအကြီးကြီးဒုက္ခရောက်ပါလိမ့်မယ်လေဒီပါတယ်အဲ့ဒီမကောင်းမှုကံရောက်အခုနောက်ဆုံးဘဝမှာတရေသမီးဖြစ်ပါရင်နဲ့အမှန်တရားလည်းယူရရခင်မောလည်းမပြုစုပြီးတော့နေပါရင်နဲ့မကြည်ယူနိုင်မဲနဲ့မုန်းပြီးချင်းဖြစ်ကြတယ်တဲ့အဲ့ဒါမကောင်းမှုကံအကျိုးပဲတဲ့လားဘုံချောပဲကြလူစိတ်ကကွဲရမိတ်ဆွေများတဲ့ ဒီသမောနဲ့အကုန်လုံးညီတယ်ပယ်ကြတာလည်းပါသူဖြစ်တော့ကွဲရတာလည်းပါနာညီတယ်တော့အဲဆိုလဲကြအောင်ဂုံချော့ပဲကြလူဖြစ်ကကွဲရမိတ်ဆွေများဘုံချော့ပဲကြလူဖြစ်ကကွဲရမိတ်ဆွေများဘုံချော့ပဲကြ သူစိတ်ကကွဲရမ အစာကြောင့်ကွဲပြားရတယ်ဆိုရင်လည်းနောက်ဆုံးတော့သံဃာရာပြီးဇိနာတတထေရီဓမ္မာယာမိမပြုလို့ယာမိမပြုပြီးတော့တရားအားထုတ်ခွန်ကြီးအတွင်းမှာပဲဝိဇာ၃ပါးနဲ့ပြည့်စုံတယ်ညာနာမှာဖြည့်ပြီးတော့ပြိဋိဘံဆံသွားပြီခြေဘဝပြုခဲ့တဲ့မကောင်းမှုတွေလည်းအကုန်လုံးကုန်ပြည့်ပြည့်သွားတယ်။ဒီကတည်းကငြိမ့်သွားပြီသူအတွက်တော့တော်ပါတယ်။ဒါပေမဲ့လည်းအဲ့ဒါ သတိတံဝေဒာရရရပုထုကြောင့်ကတော့တော်မှတ်သားကြရကောင်းပါတယ်နောက်တစ်ခုကခကြောင်ပြန်၅ခုကပြီးရင်လည်းသီသူနာဝါစာပြီးတော့ဖရုဒဝါစာအဲရေဖရုဒဝါစာဘုရားနဲ့မြတ်မေတာဖရုဒယဝါစာယပฏิဝေဒာဘုရားမာတိသံဃေခောကရဏီယောပရိဒဘာသောပုဂ္ဂိုလ်တို့သည်

ကျိန်မောင်းကျိန်ဆိုတဲ့စကားတွေပါပဲအဲ့ဒါတွေဉာဏ်နာစကားတွေပဲနာမချမ်းသာတဲ့စကားတွေကာဏဒုက္ခနာချမ်းသာမှုမဖြစ်တဲ့စကားတွေအဲ့ဒါတွေသင်ကြားရမယ်သူများတွေကအကြံထမ်းပြောဆိုကြဆက်ဆိုကြနေကြငါတို့ကတော့ဆက်ဆိုအကြံထမ်းပြောဆိုမှုကင်းစင်မယ်အစတွေမျိုးငါးဝါရလုံးတိုင်းတွားရမှာအချင်းချင်းပဲသွားကြတော့ပြောလို့မပြေဘူးအဲ့ဒီမှာလည်း အကျမ်းတမ်းပြောတယ်ဆိုတာဟာစိတ်ကျမ်းမှလည်းပဲအဲကံရောက်တယ်စကားကြမ်းယုံနဲ့မဟုတ်ဘူးတဲ့စိတ်ကလည်းကြမ်းမှစိတ်ကနူးညံ့နေလို့ကျင်တော့လည်းပဲအဲဒုစိတ်ကမမြောက်ဘူးတဲ့ဒီကသာသာဇိုတယောက်မိခင်ကသုံးမမရဘူးသူက ဒေါ်စကံသွားမယ်လို့တော့ဟဲ့မသွားနဲ့ဘေးရန်လည်းပြင်မယ်ဒါလိုပြီးလို့မရမရတော့အမေကြီးကတင်တင်လိုက်တာပေါ့မင်းတော့သွားလို့ရှိရင်တော့တဲ့ကကျွဲမကြီးခတ်ပြီးသေးပါစေဟဲ့လို့မရတင်လိုက်တယ်တင်လိုက်တယ်သူကသွားတာလေသားဆိုပြီးလို့ပဲဆိုရင်မီပြောပါပြောမရဘူးသူသူသားစိုးတွေကြီးတယ်ပြောလို့ဆိုရရတာမဟုတ် တော်တဲ့ရောက်တော့သူ့မိတ်ဒီမဲ့တိုင်းကျွဲနေတာတွေ့ရဘူးကျွဲမကြီးကခမလို့နာပါရောတဲ့တခါလဲဟာလာတဲ့ခါကလာကြတော့သူကဘယ်နဲ့လုပ်တော့ဆိုတော့ငါမညာငါကျွဲခတ်တာတော့တကယ်လူကြည့်မှာမဟုတ်ဘူးသူစိတ်ထဲကမခံကျင်လို့သူကျင်းတာပဲငါမေပါဇက်ကဆိုတဲ့အတိုင်းမဖြစ်ပါစေနဲ့စိတ်ထဲကရှိတဲ့အတိုင်းသာဖြစ်ပါစေလို့သူကပြစ္ဆာပြုတာအောင်မကျွဲမကြီးရရသွားတယ်သူကอืม သူ့မေကတကယ်တော့ကျွတ်ထားတာလူရှိတော့မဟုတ်ဘူးသူမသွားပဲကြောက်ပြီးတော့မသွားပဲနေမလားလို့သူလောက်တာကိုမသွားခြင်းနဲ့လောက်တာဒါကျွတ်ထားတာလည်းဘယ်မြင်နေနိုင်မှာတော့အဲဒါကြောင့်အဲဒီလိုပြောတဲ့စကားကတော့ဘုရုဒဝါစာကျမ်းကျုပ်တဲ့စကားဖြစ်ပါဘူးတဲ့ပြောတာကတော့ကျမ်းသာပေါ့ကျွတ်ခသေးပါသေးဆိုတော့ယင်းနေ့သေးပါသေးကျွတ်ခသေးပါသေးစသည်ဖြင့်ဒီလိုကျင့်တဲ့ဥစ္စာကျမ်းသာတဲ့စကားပဲဒါပေမဲ့လို့ အမေကသားဆိုတော့တကယ်ရွတ်ခတ်တာတော့လူတော့မရှိဘူး။อืมရွတ်ခတ်မယ်ဆိုလို့ရှိရင်ဒါအမေကတားနိုင်ရင်ဝင်းတော့တားရအောင်မှတော့ဒီလိုဖြစ်နေတယ်။အဲစိတ်ကနူးညံ့တဲ့တွဲတဲ့သာသုဒ္ဓဝါစာမရှိဘူးတဲ့လို့ဆရာသမားများကတတိတွေလည်းချိန်မောင်းတာရှိတယ်တဲ့တတိတွေပြောလို့ဆိုလို့မရလို့ရှင်ရင်အဲ့ဒီတတိတွေနင်တို့သွားကြတော့နင်တို့ကနေတော့ဘယ်လိုနေနေဒီမှာမနေကြနဲ့သာပြင်းချင်းဆင်းရဲသနာပြောတာဒါပဲမဲ့လို့ တပည့်တွေရဲ့အကျိုးတော့လိုရှိနေတာပါပဲတဲ့ဆရာသမားအဲ့ဒါလည်းသုသဝါဒမရှိဘူးတဲ့နှုတ်ကနုနုညံ့ညံ့သိမ့်သိမ့်မွေ့မွေ့ပြောရမယ်လဲစိတ်ကကြားနေလို့ရှိရင်တော့သုသဝါဒဖြစ်တယ်ကြီးကမင်းများကသိမိတ်ပေတာဖြားတော့ညင်ညင်လေးနဲ့သိမိတ်ပေတာဖြားတယ်လို့ပြောတယ်ဝဲဒီလူဟာဆန်းဆန်းသာသာသူအိတ်ချင်နေတဲ့ပုဂ္ဂိုလ်ဆန်းဆန်းသာသာသူအိပ်ပါစီတော့ဆိုပြီးအမိတ်ချတယ် ပေးတာပေးတာမထမထတော့အိတ်ချင်းအိတ်ဖို့ရအတွက်ပေးတာပေးတာကိုမင်းကနုနုညံ့ညံ့လေးနဲ့ပေးတာပေးဆိုတယ်အဲ့ဒါသူ့အမိတ်တဲ့ဟိုကအာနာသားတွေကသာတတ်ပြတာပဲပြီးတော့ဒါကတော့သူချမ်းသာဆိုတာအိပ်ပါစေကွယ်ချမ်းသာဆိုတာအိပ်ရှင်တဲ့ပုဂ္ဂိုလ်ပြီးချမ်းသာဆိုတာအိပ်ပါစေတော့ဆိုပြီးပြောတာစကားလေးကတော့နုညံ့တာပဲနားထဲမှာချမ်းသာတဲ့စကားပဲကောင်းတဲ့စကားဒါပေမဲ့သူ့ဥစ္စာ သေးသေးဆိုတဲ့အမိန်ပေးတာပဲဒါကြောင့်မို့မေလိုဟာကတော့သုတဝါစာဖြစ်တယ်ဒါတော့စေရနာသိစေရနာကျမ်းကျမ်းဌာနနဲ့ဆဲဆိုကြိမ်မောပြောသည်ဖြစ်စေနူးညံ့ညံ့နဲ့သူများကိုဒုက္ခရောက်အောင်ပြောတဲ့စကားဖြစ်စေအဲဒီလိုဥစ္စာဆိုလို့ရှိရင်သုတဝါစာဖြစ်တယ်အဲဒီသုတဝါစာဉာဏ်သောစကားကိုသူများတွေကပြောကြလိမ့်မယ်တို့တော့ဒီသုတဝါစာကို သီလနယ်ဘက်ကလည်းပဲပဲမဲ့သမာဓိနဲ့လည်းအထုပ်ဝေပဲမဲ့ဉာဏ်နဲ့လည်းရှုမှတ်ပြီးပဲမဲ့မြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ထတဲ့ကိုယ်နဲ့စားတဲ့လှုပ်ရှားတဲ့စိတ်ကူးစဉ်းစားကြနေတိုင်းအဲဒီကနေပြီးတော့ဘုဒ္ဓဝါစာပြောကြတယ်ပေါ်လာတာအထူးအဖြစ်တော့နားနဲ့ကြားတာကနေပြီးပေါ်လာတယ်ကိုမကြိုက်တဲ့စကားတစ်လုံးကြားလို့ရှိရင်ပြန်ပြန်ပြီးတော့ဆဲတာဆိုရတဲ့ကြီးမုံတဲ့ချိုးနှုတ်လွယ်တဲ့ပုဂ္ဂိုလ်တွေကအဲဒီလိုပဲနားထဲမခံတာစကားတစ်လုံးကြားလို့ရှိရင်သူကတစ်ခွန်းပြောငါနှစ်ခွန်းပြောမဲ့ဆိုတဲ့အနေနဲ့ eo ra ike w ji ị a oyeego orịoyanaai a naae aiya သူကြိမ်ပုံပြော့ဆိုတဲ့တခါလေကြားတယ်ကြားတယ်မှကြားရင်ပြောက်ရင်ကြားရင်ပြောက်ရင်ကြားရင်ပြောက်ရင်ဆိုတာအမကလည်းကောင်းနေတာပေါ့ဘာပြောမှမသိဘူးစိတ်လည်းမဆိုးရဘူးပြီးသွားတယ်ဥစ္စာစိတ်နေရကြတယ်ဥစ္စာအဲဒီတော့အဲဒီတော့ရှုမှတ်နေတဲ့ဥစ္စာကလည်းဒီဖရုဒဝါစာမပြောရရင်လည်းမဟုတ်စိတ်ကမဆိုးရဘူးသူကစိတ်ဆိုးစီတယောက်ကိုမရောက်အောင်ခဏကျေးဇူးများပါတယ်တော့ ဝိပဿနာနဲ့လည်းဒါပြုမှပြီပဲနိုင်တာပဲနောက်ဆုံးအရိယာမေရောက်တဲ့ခါကျတော့ဒီလိုဆက်စုံမှုတွေအကုန်လုံးကျင်းသွားတာပါပဲအဲဒါဘုရားဝါစာကတော့ဒီလောက်နဲ့ပြီးကြပါစေဘုရားပြီးကျင်လာတယ်မှာอืมဒါတော့အဲဆိုအောင်မှန်တာလေအဲဆိုပဲကြလူဖြစ်ကကြာရမှန်ဆုံးများအဲဆဲဆိုချင်းမောင်းတဲ့ချင်းကျွဲတဲ့စကားမျိုးတွေအကျိုးကျင်းတဲ့အဲဒါကျင်းတဲ့ဥစ္စာတွေကတချို့ ကိုကြည့်ကိုကြည့်မှုရဲ့ကိုအမှုပတ်နေရတယ်ငါဒီမူရပြုခဲ့လို့ချင်းဗာဖြစ်ပါစေညာဖြစ်ပါစေချင်းဟုတ်နေလို့ချင်းဒီတဲ့အဲ့ဒီတိုင်းမဲ့နောက်ဘဝတွေပြုပေးတာတဲ့ပြီးတော့မလုပ်အောင်ဘူးကရဟန်းများဆိုလို့ချင်းတော့မကျင်းကုန်မနေရဘူးရဟန်းများမှမကျင်းရဘူးကျင်းလို့ချင်းအာဘတဲ့မကျင်းရဘူးလူတွေလည်းမကျင်းတာကောင်းတာပါနေရာမကြပါဘူးကျင်းတဲ့ဥစ္စာတွေကျင်းတာတွေသက်ဆိုတာတွေဆိုတာသုဒ္ဓဝါစာတွေ အဲဆိုရမယ်ဆဲဆိုပဲကြလူစစ်ကကြာရတန်သူများဆဲဆိုပဲကြလူစစ်ကကြာရတန်သူများဆဲဆိုပဲကြလူစစ်ကကြာရတန်သူများ လူဖြစ်လာလည်းပဲနားမချမ်းသာတဲ့ဇာတ်တွေကြားရတယ် ပုဂ္ဂိုလ်တွေဒီလိုကြည်နေရတာပါပဲသူများဆဲလိုက်ဆိုလဲအော်လဲငေါလဲခံနေရတာပဲကောင်းမှုအကုသိုလ်တွေကျိုးပေးနေတယ်။နောက်သံဖဗလာပါဆိုတာအပြင်ဖြင့်အနှစ်မဲ့စကားတွေဒါနာယဝတ္ထုမျိုးတွေပေါ့လေ။အဲဒါတွေကိုဟုတ်တဲ့အနေနဲ့ပြောဟုတ်တဲ့အနေနဲ့ယုံတော်လို့ရှိရင်အဲအဲဒါ မကောင်းမှုအကုသိုလ်ကထားမြောက်ပါတဲ့ပဲပြိတိကျူပေးရတယ်အဲဒါကြောင့်ပရိသံဖပလာပိဘွေသားနိမြမေတ္တာသံဖပလာပါပတိဝရတဘွေသားမဏိတန်လေသောကရဏီယောပရိတဘာသောပုဂ္ဂိုလ်တို့သည်သံဖပလာပိအနှစ်မဲ့သောမဟုတ်တန်စကားကိုပြောဆိုလျင်စီကုံနေဘွေသားနိဖြစ်ကြကုန်လားမယံငါတို့သည်အတ္တဉာဏ်၌ သဗ္ဗဗလာပါဣထဤသို့သူတော်ဘာတို့ကနှိမ့်မယ်စရာကိုပြောကြားနေကြမည်လောကထဲ၌သဗ္ဗဗလာပါနှိမ့်မယ်စရာကိုပြောကြားခြင်းမှာပြိဝေဒကပညာညကုန်သည်ဘုရားမှာသိကွန်ဤသည်သောတန်လေးကိုဒီလေသာခေါင်းမာသောခြင်းကိုကရဏီရောပြုပါ၏အနှိမ့်မယ်စရာသူများတွေကပြောကြလိမ့်မယ်အာအဘူဒ္ဒ မဟုတ်တဲ့စကားမမှန်တဲ့စကားအဓမ္မတရားနဲ့မဆက်တဲ့စကားနာထတန်ဤအကျိုးစီးပွားနဲ့မဆက်တဲ့စကားအဲစိတ်နှလုံးထဲမှာသိမ့်ပိုက်ပြီးထားဖို့ရမလျောတဲ့စကားဘယ်ရင်တော့မဟုတ်မဟုတ်တကယ်ဟုတ်မဟုတ်တဲ့အကြောင်းအရာတွေပါပဲအကျိုးမဲ့စကားတွေအဲဒီလိုဟာတွေပြောပြီးတော့သို့တော်လည်းလောကလူတွေကသာသိတဲ့ဘောကြတခုကလား ဖြစ်ပေါ်ဝတ္ထုတွေများသိသဘောကြတယ်စာကြီးဆရာတွေကရေးอืมအဲဒီဆရာတွေသိကူကောင်းကောင်းနဲ့သူကလည်းသိတဲ့ကူးတယ်ရေးကြဒုက္ခနဲ့လို့ရှင်းခေတ်ကလည်းရှင်းခေတ်ကလည်းအမှန်ကောင်းတယ်လို့ပြောတာဒါပေမဲ့လို့ခုလူတွေရှင်းခေတ်ကဟာကြည့်တယ်မကောင်းတော့ဘူးอืมတော်တော်ဟာနေရိုးတူတူကြီးဖြစ်အခုကလူတွေကသူကပို့ပြီးတော့ကောင်းနောက်တစ်ခေတ်ကြတယ်ဒီလိုနေမှာအဲဒါတွေကိုသူများသိတဲ့ဘောကြတယ် ဘုန်းကြီးတို့တရားစာအုပ်တွေဆိုရင်တည်ပြီးတော့ဝယ်ကြည့်မယ်လို့လည်းမရှိဘူးတရားဝါသနာပါတဲ့ဘုရားနည်းနည်းတော့ကြည့်ကြတာပဲအဲဒီဝတ္ထုစာအုပ်တွေကြတော့ရှင်မြင့်ဟာသိရောက်လို့တွေ့တဲ့သူသားတော့အာအကြခင်တော့ကုံသွားတာပဲတချို့မရမကတော့ဝယ်ရကြည့်ရကြည့်ရလည်းပဲတခဏမဟုတ်ဘူးတခါတည်းဆုံးအောင်ကြည့်ရတာကိုတခါတည်းလျှောက်ပြီးတော့ကြည့်ရသိမလားသွဲသွဲဆောင်တရားစာအုပ်တွေကဘယ်တော့မှသွဲနိုင်ဆွဲအောင်လို့ဘုန်းကြီးကမရင်းနိုင်ပေါ်တော့မဟောနိုင်ဘူး

ဘုံမှန်တဲ့တရားစကားသာပြောကြဘုံမှန်တဲ့တရားစကားတွေပြောလုံးလို့တရားစကားနားမထောင်နေတဲ့ပုဂ္ဂိုလ်တွေကတချို့ရှောင်သွားတာပြည့်တယ်ဆိုတာအဲဒီကတရားထုတ်ပြီးတော့ယောဂီတွေကကိုမိတ်ဆွေတရားစကားပြောကျင်တော့စမ်းပြီးလို့ကျင်တရားစကားပြောတရားထုတ်ဖို့ပြောပြောရများတော့သူကတဲတော့အတွေးမခံကျင်တော့တိုက်တွန်းလုံးလို့ဆိုတာအဲဒီလိုလည်းဖြစ်နေတာပဲအရေးကြီးတယ်ကြည့်ပြီးတော့ပြောမှလို့နားထောင်တော့ပဲလား ကိုယ်စကားပြောတော့စိတ်မကျဲတော့ပဲလားကြည်ုံမှလို့လားအဲကြည့်ပြီးတော့ပြောစင်းတော့ပြောမှသိပြီးအကျိုးများလို့မြင်တယ်မဖြစ်ဘူးနောက်တစ်ဖြည်းဖြည်းမှပြောပြီးတော့ဒီမှာရှင်းမယ်တော့အထဝါရီကျိုးစီသွားကိုပြောတဲ့ဓမ္မဝါရီဒီဟာကိုပြောတဲ့ဝိနည်းဝါရီအဲကျင့်သုံးမှုကျင့်ရည်ပင်မွေးမှုစပ်ပြီးကြတာပြောသည်အဓိဌာနာဝတ္တဝါစံပါတိတာဟောတိ စိတ်နှလုံးနဲ့သုံးပြီးသိမ့်ထားလိုက်တယ်စကားတွေအဖိုးတာနေလို့ဆိုလို့တယ်ဖိုးလက်တန်တယ်တရားစကားတွေကဘယ်တော့မှဖြစ်မပေါ်ဘူးဒီဝိထုကြောင့်တွေပါတယ်ဘလောက်ကောင်းနေလဲဆိုပေမဲ့ခိတ်ကုန်သွားတာတော့ကြာလို့ရှိရင်အဲ့ဒီဝိထုကြောင့်တွေနောက်တစ်ချိန်ကြာဒီစာအုပ်တွေရောင်းလို့မရဘူးဘယ်သူမှကြည့်တာမဟုတ်တော့ဘူးတရားစာအုပ်တွေကရပါတယ်။နှုံငယ်တဲ့နှစ်တရားလောက်ကရေးထားတဲ့စာအုပ်တွေလည်းအခုလူတွေကြီးဟိုဖုတ်တာတယ်။နောက်တော့ အနည်းနေရာတော့ကြာလဲဖိုးတာမှာ300 1000ကြာလဲဖိုးတာမှာဘုရားလက်ထက်ကဟောထားတဲ့နေပေါင်း2500ဟောထားခဲ့တဲ့တရားတွေအခုတည်းဒီဖိုးတာနေတာပဲတချို့ကခင်းမမိဘူးဆိုပြီးတော့ခင်းနောက်ကြနေတယ်ဆိုပြီးတချို့ကပြောကြဒါကတော့ဟုတ်မှာပဲသူတို့အတွက်ခင်းမမိတာကသူတို့ကမမိတာတရားတွေကတော့မိနေပါတယ်သူတို့ကအဲ့ဒီတရားစကားနဲ့မိအောင်မလိုက်နိုင်လို့သူတို့မမိပဲပြင်လာအဲမိအောင်လိုက်နိုင်တဲ့ပုဂ္ဂိုလ်ကြီးမိနေတာပဲအခုတရားထုတ်ရလည်းတဲ့တုန်းကလည်းဝိပဿနာအားထုတ် သမာဓိရတယ်ယုံနာတွေကိုပိုင်းခြားပြီးရဲ့အနိစ္စဒုက္ခအနတ္တတွေပြီးရဲ့ဖြစ်ပြတွေပြီးရဲ့ဝိပဿနာဉာဏ်နဲ့စဉ်းနိုင်တဲ့အရိယာမဉာဏ်ပူဉာဏ်နဲ့ဆိုတော့ရောက်တယ်။ကင်းတဲ့ကင်းတဲ့ကိလေသာတွေသက်္ကာတွေဒီဝိသိကိသာစကြည့်တဲ့ကိလေသာတွေကင်းတယ်မကောင်းမှုအကုသိုလ်တွေကင်းတယ်အစဉ်လုံးနုညသိမ်မွေ့သွားတယ်သိနေကြတယ်။လူဖြစ်ဖြစ်ရာဖြစ်ဖြစ်တရားအထုတ်ကျေရနာအထုတ်သွားလို့ရှိရင်ဒီမျိုးကိုကြောင်းသွားတယ်။ဒီနေ့က ဓမ္မကြီးရောက်လာတယ်ပြောတယ်သူတို့ကဆရာတော်တစ်ပါးဒီအာထုတ်ညာတော့မှဗျာစိတ်ထူးကြတာပဲမြင်တော့ကပြောဆိုရပါတယ်နှံကြနေတယ်အခုတမျိုးပြင်နေတယ်ကြာမြူးညံ့တယ်မို့တမျိုးပြင်သူကပြောတယ်သူကအဲဒီလိုပဲတရားအားထုတ်လဲလို့ရှင်သူကလက်တွေ့တရားတွေပဲတကယ်အားထုတ်ရင်တကယ်ဖြစ်တာတွေခင်မိတယ်တရားတွေပဲအမှန်ကျူးများပါတယ်အဲဒါကြောင့်ဒီတရားတွေကမိဒါနာဝတ္တိနှလုံးထဲမှာတစ်ခါ အမြဲတမ်းသိမ့်သွင်းတာကိုမှတ်သားထားဖို့ရထိုက်တဲ့တရားတွေတဲ့အဲဒီလိုစကားတွေကသာပြောရသည်အဲဒီလိုစကားမျိုးတွေကလည်းပြောမယ်လို့ဒီလိုရိက္ခာမျိုးပြီးသိရမှာပဲတိုင်းဒါလေးသိကြအောင်လေပြီးရင်လားနိမဲ့ပြောမှာဘယ်လားက နာတုစကားမြင့်မဲ့ပြောမှာပယ်လာကမနာတုစကားမြင့်မဲ့ပြောမှာပယ်လာကမနာတုစကားသို့မြင့်မဲ့ပြောမှာပယ်လာ ဝိနည်းနဲ့ကိုကျင်တရားနဲ့မစတဲ့အဟုံးမမှန်းတဲ့ဒါနာယီပုံမီဝတ္ထုမျိုးတွေအဲဒီလိုဟာတွေကိုပြောတဲ့ပုဂ္ဂိုလ်တဲ့ဒါလည်းပဲအကြီးကျယ်ပြောရင်အကြီးကျယ်အကျိုးပေးတာဒါပေါ့လေနည်းနည်းပါးပါးပြောတဲ့ပုဂ္ဂိုလ်တို့လည်းသိပြီးမကြည့်လာပါဘူးအဲအပေကြတာကအကြီးကျယ်ပြောတဲ့ပုဂ္ဂိုလ်လူဖြစ်လာတဲ့အခါလည်းအဲ့ဒီပုဂ္ဂိုလ်စကားတွေမယုံဘူးပြေတဲ့ပုဂ္ဂိုလ်တွေက ဥမာမာတွေပြောနေမယ်သူစကားဆိုရင်မယုံမဲနဲ့ဖြစ်တတ်တယ်အဲဒီလိုမကောင်းကျိုးတွေပြတတ်တယ်အဲတော့ငခုညာလာတဲ့ဘုန်းကြီးကြီးကတသုံးခုတော့ပြီးသွားပြီဒုစိတ်တွေကကာဓုစိတ်ဝိသီဓုစိတ်ပြီးသွားရင်မနောဓုစိတ်တွေကနှစ်ပါးကြံနေဝိညာပါဒအရိဏနဲ့အာရမသရိယာမုသာပိတုဖရုသံဖာအဲ ပိသုနာဝါစာယသုဒ္ဓဝါလေသံဖပလာပါဒီလုံးကိုပြီးပါဘုသာပိသုသုသံဖာအဘိဓိယာနိအဘိဇာသူစည်းစိမ်ကိုရလို့သမှုရှင်းပြကြစီခြင်းဗျာပါရစိတ်ပြည့်စီဆိုခြင်းပြည့်ပြပါစေလို့အဲကြံစီခြင်းပြည့်ပြည့်စီဆိုခြင်းသာမြတ်စိတ်ပြည့်စီဆိုတာမဟုတ်သူများတွေပြည့်စည်စေလိုခြင်းဗျာပါရအဲ့ဒီနဲ့ပုပ္ပိတ်ဆန္ဒခြင်းဘုရားပြီးအောင်ဟောလိုက်အောင်ပါ သတိအဘိဇာလူကိုယ်တန်နေမြမေထာအနာဘိဇာလူကိုယ်တမာတိတန်လေခောကံယောသတိတန်လေခခြင်းကိုမကျင့်နိုင်ကြတော့အခြားတစ်ပါးပုဂ္ဂိုလ်တို့သည်အဘိဇာလူသူစီစဉ်ကိုရလို့သမို့ရှေ့ရှုကျမ်းစီကြကုန်တယ်ကိုယ်တန်နေသိကြကုန်တယ်ဣဒ္ဓဤတို့သူစီစဉ်ကိုရလို့သမို့ရှေ့ရှုကျမ်းစီကြရလဲဝါရှေ့ရှုကျမ်းစီနေတော့လောကကြီးတဲ့မြညာတော်သည် အနာဘေဇာလိုသူစစ်စင်ကိုရလို့တော့ချစ်ချူမကြံစီကြကုန်သည်ဝိသမသေကောဣတိသောသံလေကောကိလေသာခေါင်းပါစေသောခြင်းကိုကရဏီရောပြုခြင်းအာ၏အဲလူများတွေကသူစစ်စင်ကိုရခြင်းနဲ့မတရားခြင်းရခြင်းအကြံအဲဟောဝတ္တယံပရတ္တဓမ္မမသာလို့ ယံပရတသူတစ်ပါးရဲ့ညာခြင်းဥစ္စာတရားတိရှိတန်ထိုသူတစ်ပါးပိုင်တဲ့ဥစ္စာတွေမမငါရဲ့ဥစ္စာတွေအတ္တဖြစ်ပါမူသောအဟောဝတ္တဟောကောင်းလေးစွာတကာဣတိသောဗိဇာလိုသူစည်းရင်ကိုရလိုမှုရှင်းကျူကြံစီကုန်သည်ဟောဒီရှင်းကျူကြံစီကုန်ရှင်းကျူကြံစီတတ်သည်ဟောဒီဖြစ်၏လူစည်းရင်ရှင်းကြံစီတယ်သူများပိုင်တဲ့ဥစ္စာတွေကိုယ်ပိုင်ဖြစ်ခြင်းပါဘူး သူများတွေပြည့်စုံနေတာတွေကြွယ်ဝနေတာတွေချမ်းသာနေတာတွေအဲဒါတွေကိုရကြည့်နေတာဒါလည်းပဲရကြည့်တဲ့ပုဂ္ဂိုလ်တွေကတော့များပုံပေါ်ပါတယ်သူအခုဒီကာလသိများပုံပေါ်တယ်လို့ကအဲဘုရားရှင်ရှင်တွေရဖို့ရဒီမင်းကဟောတဲ့ပုဂ္ဂိုလ်လည်းဟောအဲဒါမရတာရတာအပါထနားထောင်တဲ့ပုဂ္ဂိုလ်တွေလည်းတော့ကိုယ်ပဲရတော့မလို့လို့ဟုတ်တော့မလို့လို့ဘာလို့လဲသိတဲ့ဘောကြလက်ခံကြတယ် မကောင်းမှုတွေအကုသိုလ်တွေပွားနေတာပါပဲဘာမှတော့ဟုတ်တာမဟုတ်တော့ကြတော့တကယ်လည်းရတာမဟုတ်အဲ့ဒါကြီးအသိဒုက္ခများပါတယ်လို့အဲ့ဒါလိုပါစီစဉ်တွေကိုရလို့တမို့ရှင်းကျကြနေကြတယ်တဲ့ဒီလိုလောကကြီးထဲမှာငါတို့ကတော့ဘယ်လိုပါစီစဉ်ကိုမကြားသိကြဘူးလားမကြံသေးဘူးတရားသဖြင့်တော့ဒါကတော့အကြောင်းဝယ်တွေရှိတာပေါ့လေခုထိုက်တာနဲ့ပြီးပြီးထိုက်တာနဲ့ပြီးပြီးတယ်ဝယ်ယူတာဒါကတော့ပြင်းမရှိပါဘူးဒါကတော့သူကသမှုကျေနပ်ပြီးတယ်ကတော့ ဝယ်ယူလဲလဲယူတာဒါတွေအပြည့်မရှိပါဘူးဒီလိုမဟုတ်ဘဲနဲ့အလကားအချောင်ရဖို့ခိုးပြီးတော့ဖြစ်စေလူပြီးတော့ဖြစ်စေမရရသေးရင်ရဖို့ရကျန်းစည်းနေရတာအဲဒါအဘိဓါတွေခေါ်တယ်အဘိဓါတွေပွားနေတာအဲဒီအဘိဓါကလည်းကာယကံဝစီကံမြောက်အောင်အဘိဓါတွေဖြစ်နေတာရှိတယ်အဲဒါဝစီကံမြောက်တဲ့အဘိဓါကတော့မြတ်စည်းပင်တွေကိုရအောင်လို့ပြောလဲပြောတယ်အဲကိုယ်မူရနဲ့လည်းပြတယ်အားလည်းထုတ်တယ်ဒီလိုလုပ်တာ အဲစိတ်ထဲတွင်ဖြစ်နေတဲ့ပရိယုဌာန်လည်းရှိတယ်ဆိုတာစိတ်ကူးတွင်ဖြစ်တယ်အနုပိယအနေကလည်းရှိတာပေါ့လေအနုပိယအနေကတော့ညာကြရကနေတော့၆ပါးကခေါ်လာတဲ့ညတွေမရှိမိလို့ရှိရင်ညာလေးကလည်းလိုချင်တာပဲသူများပိုင်တဲ့ဥစ္စာလေးကိုကလိုချင်သွားရင်ညာနဲ့မရှိမိလို့ရှိရင်ကြာရကလည်းနေပြီးတော့သတင်းစကားကြားရတာနဲ့ဘသူမှရင်ပစ္စည်းတွေဘယ်လောက်ရှိတယ်ဆိုတာနဲ့လိုချင်သွားကြာတာနေပြီးတော့အဲ နာနာတွေစားတာတွေကထိုက်ပြရတဲ့ဥစ္စာပဲစားရရတာကစားနေပြီးတော့လည်းပဲတခါတော့ဒီအစားရရင်ဘသူသင်မှဒီလိုအများကြီးအများအားစားနေရတဲ့တို့ဓာရီကြားခြင်းမှပြီးတော့လည်းဆိုပြီးသူများစီကရအောင်လည်းကြားနေတယ်ဒီနာလာကအတွေ့အထိလည်းရှိတာပဲအတွေ့အထိအရာနေရာကောင်းတွေအစားအူကောင်းတွေနဲ့တက်ပြီးတော့နေအဲမော်တော်ကားကောင်းတွေပါလေပြီးအဲ့ဒါဒီကနေပြီးတော့ဒီခါတော့ပြီးရတော့ဒီခါတော့နေရ300တော့သူများတွေမှရှိတဲ့ဥစ္စာတွေကိုယ်ပိုင်ဖြစ်ချင်တယ်ဒီလိုလုပ်လာတာတော့ အဲသိကုကြတိမှုဆိုတော့ဒရဟောသွားနေတာလူသားတွေကလည်းမြတ်သိစိတ်နေအဲဒီပညာသိစိတ်နေကိုယ်ပစ္စည်းပြောက်မတရားတဲ့တနည်းနည်းနဲ့ရအောင်ကြံစည်နေအဘိဓါအဲဒါဝိပဿနာကျุနေတဲ့ပုဂ္ဂိုလ်မဖြစ်ဘူးမြင်ရတာမြင်မြင်လာကျุပြီးတော့ကြောက်သွားကြားရတာကြားတာကျุပြီးတော့ကြောက်သွားနာနာသုသဒုတိယတွေကျุပြီးတော့ကြောက်သွားဒီကုသနာကြာတိတွေကျุပြီးတော့ကြောက်သွားဘယ်မှာသူတော်ဝါစီစဉ်ရလို့ဆိုတာရှိမလဲကိုယ်စီစဉ်ဖြစ်အောင်လို့ကြာနေတာလည်း မပေါ်နိုင်တော့ဖြစ်ပြီးပြောဖြစ်ပြီးပြောဖြစ်ပြီးပြောဒါတွေတွေ့နေတာကိုဝိပဿနာဉာဏ်နဲ့အမြင့်ချင်းကအနုပြကိလေသာနေပြီးသေးနေတာတော့ကျင်းနေတာအဲဒီလိုကြည့်ရမှာဒီလိုကျင်းမှုရဒီတန်လေးခတ်တုကဟောတာအမှန်နဲ့နေတဲ့တော့သမန်ကဉာဏ်ကကြည့်လို့ကျင်းတော့ဒီဥစ္စာသိပြီးတော့မနဲ့နေဘူးအပေါ်ရာနဲ့လို့အောက်ပြရတယ်ညဇာပြဟောတာကအဲ့ဒီတရားဟောတာဝိတေကမဒါယကံဝစီကံမြောက်အဘိဓါတွေကင်းတော့အောင် ပရိယုထာဆိုတဲ့သိကူးထဲမှာဖြစ်တဲ့အဘိဓါတွေကင်းသွားအောင်အနုတယဆိုတဲ့ဖြစ်ခွင့်ဖြစ်ထိုက်တဲ့အဘိဓါတွေကင်းသွားအောင်အရိယာမဲ့ရောက်တဲ့အခါကျရင်ဒါအကုန်လုံးကင်းတာပဲအဲဒီကြောင့်အထုရမှာတဲ့ဒါလေးကတော့သုံးမုံမပါဘူးဒါလေးနည်းနည်းဆိုလိုက်အောင်ပါရှင်သူများတွေက

သူတော်ဘာစီရင်ပြည့်စုံမကြစီခြင်းနဲ့ဆောင်လွှဲမိလို့ဘယ်လိုဆိုလိုပါလဲသူတော်ဘာစီစဉ်ကိုကြားလို့သည်မူပြည့်စုံမကြစီခြင်းဖြင့်အသင်တန်းတည်းမီပြည့်စုံမကြစီခြင်းဖြင့်ကိလေသာမိကိုငြိမ့်စေမည်အဲဒါဆောင် င်းချုပ်ပြီးတော့ပြောခေါ်လိုက်ရအဘိဇာတော်တော်ပါပြီအဘိဇာဇာဘာရဇာဘာရဆိုတာသူတော်ဘာတွေသေးပါစေပြက်ပါစေလို့ကြံကြံစီတဲ့ဥစ္စာဇာဘာရခေါ်တယ်ဇာဘနဲ့ညာပေးတာလည်းဒီတိုင်းမှာပေါ့ဇာဘာရအဲ ညာဘာရသူတော်ဘာသိပြည့်စင်ဟာကြံရင်ဆိုင်ပါဒီတိုင်းမှာအဲဉာဏ်တူပါဝိဇန်တူပါအဉ္ဉန်တူပါဝိဇန်တူပါအဲဝိနာတန်တူပါမာဝဟေတုံအဉ္ဉန်တူပါ အနှိမ့်ဆက်ခံရရင်လည်းခံရရပါစေဝိဇန်တုဟာအတရင်လည်းခံရရပါစေဝိနာတန်တုဟာပျက်စီးမှုကြီးပျက်စီးကြပါစေမာဝါဟေတုမကြည့်ပဲနေရင်လည်းဖြစ်ကြပါစေအဲဒီတောင်းလာတယ်ကိုမလိုလားတဲ့ပုံကိုယ်တွေပေါ့လေမလိုလားတဲ့ပုံကိုယ်တွေဘေးပါစေပြက်ပါစေမရှိပါစေနဲ့အမျိုးပြပါစေဥစ္စေသန်းတူတယ် အမျိုးပြအမျိုးမျိုးမျိုးပါတခါလဲတုတ်သွားကြပါပြီအဲဒီလိုစိတ်ကူးတွေဖြစ်တယ်ဘုံနဲ့မတည့်တဲ့ကြံလို့ဒီလိုပဲစိတ်ကူးကြတာဒါကတော့လောကရိုးရာဒီတိုင်းစိတ်ကူးမှာပဲမတည့်ဘူးဆိုမှတော့ဒီညဟာပြောနေတော့ဟောဟိုလူတွေချင်းကြိုက်တယ်ဂျိုးကြိုက်တယ်ဆိုရင်အဲဒီချင်းတွေဂျိုးတွေနဲ့စပြီးတော့ဖြစ်တတ်တယ်ဟုတ်ချင်းတွေဂျိုးတွေဘေးကုံတာကောင်းတာပါပဲဒီကောင်းနေဒီလိုဟာတွေကိုသူ့ဆိုအဲ မရှိတာကောင်းတာပါဒီကောင်းတယ်သိကြပါစေကြည်ကြပါစေဓာရီဝုရုနဲ့ဖြစ်ဖြစ်ဘာနဲ့ဖြစ်ဖြစ်ဒီနည်းနဲ့တောက်ပါစေလို့ဒီလိုသိကူးရင်ဒါကလည်းကြာပါလားဖြစ်တယ်လို့တော့သိပြီးတော့ဒါကတော့ဟိုနဲ့အပြည့်တော့အလုံးတော့မပြီးဘူးပေါ့လေအဲဒီရံလူပြည့်တဲ့လူတွေပြေကြပါစေကြည်ကြပါစေကြောက်ကြပါစေ တစ်ဆွေလုံးတစ်မျိုးလုံးပြုတ်ကုန်ကြပါစေဒီလိုဟာတွေကတော့အကြီးကြီးတဲ့ဟာတွေကဒါတွေကလည်းပဲတော်တော်ခုနှစ်ဒီကာလမြာဘူးပေါ်ပါရဲ့လူသားစံကျင်မဲ့တွေကရှိနေတော့ဒီလိုဥစ္စာတွေအဖြစ်ကြကြာပါလားတွေခေါ်အဲဒီတော့အပြာပါလားပွားများရမယ်တဲ့ဒီလိုဘာကသူတို့ဘာက

မေတ္တာရည်ဟူသောရည်စင်ဖြင့်ငြိမ်းသားလိုက်မည်ဒီဒိဋ္ဌာန်ကိုင်းပါလေဆိုလဲကြအောင်နော်သူများတွေကသေပြက်စေလိုကြသည့်နေရာမှာငါတို့ကတော့သေပြက်စေလိုမှု

အပြာပါရမေတ္တာတရားဖြင့်ဆောင်လွယ်မည်မေတ္တာတရားဖြင့်အသင်တန်တဲ့မည်သူများတွေကသူများတွေပေးပါစေပြစ်ပါစေလို့ဒီလိုမကောင်းတဲ့ကြံစီတွေနဲ့အစဉ်အတန်းနဲ့တက်နေကြတာကို လောကရှင်လည်းပဲတစ်စင်းနဲ့တစ်စင်းပြီးပွားအောင်လို့ကြိုးစားအားထုတ်နေကြတယ် လောကလုံးဒီလိုပါပဲအားထုတ်နေကြတယ်လို့ဆိုတာအဲငါတို့ကတော့အဲဒီလိုမဟုတ်ဘူးမေတ္တာတရားနဲ့ပဲမေတ္တာလက်နဲ့နဲ့သွဲကင်ပြီးတော့ယခုလောကရင်လည်းအစဉ်တန်းနေတဲ့နဲ့မြတ်တဲမဲနောက်သားတရားဘဝတွေကသိချတက်တော့မှာပါပဲနိဗ္ဗာန်တရားအရဟတမေရတ္တကိုနိဗ္ဗာန်တရားလည်းတက်ပြီးတော့သွားမှာအဲကြောင့်မေတ္တာတရားဖြင့်အစဉ်တန်းတဲ့မြည် ဇာဘာရကိလေသာမီးကိုအဇာဘာရမေတ္တာရေးစဉ်ဖြင့်ငြိမ့်သမီးအာလုံးသတ္တဝါတွေဘေးရန်ကင်းကြပါစေကိုယ်စင်ရကင်းကြပါစေ ရဲကင်းကြပါစေကိုစိတ်နှပြသမာစွာနှင့်မိမိတို့ခန္ဓာကိုယ်ကိုသက်ဆောင်နိုင်ကြပါစေဒီပြည့်စုံဖို့ဗျာပါဒတရားတွေပွားနေတဲ့လောကထဲမှာငါတို့ကတော့အပြာပါဒမေတ္တာတရားကိုပွားကြမယ်။သံဃာတရားတော့အဲ့ဒါ ကာယကမြောက်ဝစီကမြောက်မေတ္တာတရားတွေပွားများနေကာယကမြောက်ဝစီကမြောက်ပြဘာရာတရားတွေငြိမ့်အဲစိတ်ကူးထဲမှာဖြစ်တဲ့ဇာဘာရပြည့်ပြပါစေလို့ကြံစီတဲ့ဇာဘာရဒေါသတွေလည်းပဲမရှိအောင်လို့ဒီကဘာဝနာတရားနဲ့ရှုမှတ်ပြီးတော့ပဲနေရပေါ်လာရင်လည်းရှုမှတ်ပြီးပဲလိုက်ဇာဘာရဖြစ်လာရင်ရှုမှတ်ပြီးပဲလိုက်ခင်ဗျားတွေ သွားပြီးပြင်မမိလို့ရှိရင်မှားလိုက်ကြောက်သွားတာပြီးသွားတာပယ်ပြီးသားဖြစ်မြင်နေကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းနေအကြောင်းပြုပြီးတော့ဗျာပါဒဖြစ်เสียအကြောင်းရှိတယ်ကိုမမြင်တာတွေမြင်ရမကြားချင်တာတွေကြားရမတွေ့ချင်တာတွေတွေ့ရအဲဘသူကဘာလို့တရက်ဆိုတဲ့တရင်ကြားရင်အဲ့ဒီလူပေါ်မှာသွားပြီးတော့ဒီကောင်သေးတာထောင်းတာပဲဒါသူကြည့်နေလို့ဒုက္ခရောက်နေတာပဲအဲ့ဒီမှာဒီလိုပြင်မာရတယ် အဲဒီတော့မရပါအောင်ဟာမြင်နိုင်ကြားနိုင်နေတဲ့ဝိပဿနာရှုမှရမြင်မြင်မြင်လာမှဖြစ်ပြီးကြောက်ကြားရကြားလာမှဖြစ်ပြီးကြောက်နာမသုဒ္ဓဒုတိတာတွေလည်းဖြစ်ပြီးကြောက်ဒီကုသနာဉာဏ်မိရာတွေလည်းရှုမှပြီးဖြစ်ပြီးကြောက်ဆိုတော့မာမသိပြပါစေတဲ့တောင်းတာကြံဇာဝရဖြစ်ကြအကြောင်းမရှိဘူးနုပြရကနေပြီးတော့သေးနေတယ်ဝိပဿနာရှုတိုင်းရှုတိုင်းဇာဝရကိလေသာဖြစ်မဲ့အရင်းမြစ်ကနေပြီးတော့ငြိမ့်နေတာပဲအဲမေတ္တာတရားဖြင့် အခုပြောတဲ့အတိုင်းအလုံးသားတော်ရည်ဝိရံကင်းကြပါစေကိုယ်စင်းရဲကင်းကြပါစေစိတ်စင်းရဲကင်းကြပါစေကိုယ်စိတ်နဲ့ကြာချမ်းသာစွာနဲ့မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေခန္ဓာဝန်ရွတ်ဆောင်ရတာမလွယ်ဘူးနေ့စဉ်နေ့စားရတော့ရင်းနေထိုင်ရေးအမှန်တရားကြည်ကြပါတယ်နာဒုက္ခရောက်ကြပါတယ်အញ្ញသာသာနဲ့မိမိတို့ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေလို့ဒီမေတ္တာပွားပြီးမေတ္တာယူခြင်းနဲ့ ရာဘာရဒေါသတွေငြင်းစေရမယ်မလားကောင်းပါရဲ့အဲဒီလိုငြင်းပြီးဝိပဿနာညာစင်တိုင်းရှုမှပြီးဒီလိုမေတ္တာပုံရင်းဝိပဿနာရှုဝိပဿနာညာစင်တိုင်းတက်ပြီးတော့အရဟတမေဖို့ရောက်သွားရင်တော့အကုန်လုံးငြိမ့်တာနာဂာမိမေဖို့ရောက်ရင်ကိုရာဘာရဒေါသဒေါသကတော့အကုန်လုံးငြိမ့်ပါလေအဲ့ဒီမြောက်ခင်တွေကသောတာပန်လို့ဆိုရင်လည်းသူများသိဖို့ပြဖို့ရတယ်အဲလုံးကြီးကြီးတွေတော့ဗျာတယ်မဖြစ်တော့ပါဘူးဒါတွေငြိမ့်ပြီးတော့သွားပါတယ် ကဲဒီမေတ္တာဘုံလေးပို့ပြီးတော့တရားကပြင်းတော့မယ်လေနဲ့အာလုံးတတ္တဝါတွေဘေးရန်ကင်းကြပါစေကိုယ်စင်းရဲကင်းကြပါစေသိစင်းရဲကင်းကြပါစေ သိမ့်တယ်ဗျာသံသာစွာနဲ့မိမိတို့ခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေသက်ဆောင်နိုင်ကြပါစေလို့မေတ္တာလေးပြီးရင်ဘေးကကင်းကြပါစေလို့နှလုံးသွင်းတဲ့စိတ်ကလေးမရှိဘူးဖြစ်ပြီးကြောက်တာမမြဲဘူးအနေဆာလားအဲအဲ့ဒီရှုတဲ့စိတ်ကလေးလည်းပဲရှုပြီးကြောက်တာမမြဲဘူးအနေဆာတယ်ဒါတွေကလည်း နောက်ကလိုက်ပြီးတော့မှတ်လိုက်ရင်ဝိပဿနာလည်းဖြစ်ပါတယ်သမထနဲ့ဝိပဿနာအစုံစုံဖြစ်သွားတယ်အဲဒီတိုင်းပဲနှလုံးသွင်းရဒီကလည်းသိရဘုံညာဆိုမယ်နှလုံးသွင်းရအာလုံးတ attva တွေဘေးရန်ကင်းကြပါစေဘေးရန်

အဲဒါလေးအာရုံပြုပြီးတော့မေတ္တာလည်းဥပဒနာလည်းပွားရမယ်အာလုံးသတ္တဝါတွေဝိညာဉ်ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေသိစင်ရဲ့ကင်းကြပါစေကိုယ်စိတ်နဲ့ဗျာသမ္မာသွားနှင့်

eya wesagro ya hụọ ya ragoro yanaya ragoro tatiro ike hụ banwene ragụọ mbaruaa bewearonye eyaa yi ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်ဘေးဝေဝါကောင်းကြီးလုံးစုံသောသဘာပေါင်းတို့အားမြတ်ဘေးဝေဝါကောင်းကြီးလုံးစုံသောသဘာပေါင်းတို့သည်မြတ်ရာကြ၏ တ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်း